ကောဇာတက္ကရာ1389ခုနှစ်ဒုတိယဝါဆိုလဆန်း3ရက်ခရစ်နှစ်က2015ဇူလိုင်19ရက်တနင်္ဂနွေနေ့ဆန်ဖရန်စစ္စကိုဘေးအေရီးယားဒေလီစီးတီးမြို့ထေရဝါဒဓမ္မအသင်းမှာယောဂီသူတော်ကောင်းများအတွက်ညနေ6နာရီမှာပေါ့ဝိပဿနာတရားအားထုတ်ပုံဆိုတဲ့တရားတော် ဝိပဿနာတရားကိုအမြတ်တနိုးနဲ့လေ့လာလိုက်စားနေကြတဲ့သူတော်ကောင်းများရည်ရွယ်ချက်ကြီးမားစွာနဲ့မိတို့ရတဲ့အချိန်လေးထဲမှာကြိုးစားနေတော့နီလမှန်မှန်ကန်ကန်နဲ့တဏှာကင်းကင်းရှင်းရှင်းနဲ့မြန်မြန်အောင်မြင်စေဖို့အတွက်ဝိဇ္ဇနုဉာဏ်မိတလောက်ပေါ့ဝိပဿနာတရားဆိုတာတိအောင်ကြိုးစားတာ ကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ဘုရားကြီးရဲ့အလုပ်ပေးမှလည်းပါပါတယ်ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့အလုပ်ပေးမှလည်းပါပါတယ်လက်တွေ့လည်းမှန်တာပဲတိအောင်စိတ်ကလေးတည်ငြိမ်ယုံမြအေးချမ်းနေယုံမြထိုင်ကောင်းယုံမြလုပ်တဲ့အလုပ်မဟုတ်ဘူးခန္ဓာသဘောတွေကို တေးသေးချာချာသိအောင်ခန္ဓာသဘောတွေပါဠိလိုမရလည်းပဲရိုးရိုးကိုသိတယ်လို့ပေါ့အဲ့လိုသိဖို့အတွက်ဘာလို့လဲဆိုတော့ဝိပဿနာယာနိကမှာခဏိကတမာရီလိုတဲ့သမထယာနိကလည်းရှိတယ်ဝိပဿနာယာနိကလည်းရှိတယ်သမထဝိရင်အာထုတ်ပြီးတော့မှဝိပဿနာအာထုတ်တာလည်းရှိတယ် သုဒ္ဓဝိပဿနာဝိပဿနာယာနိကဝိပဿနာစပြီးတော့အာထုတ်တရားဝိပဿနာနဲ့တန်းအာထုတ်တာကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးနီယုခနတ္ထာနီတဲ့သမာဓိလည်းပါတယ်ဝိပဿနာလည်းပါတယ်အဲလိုအာထုတ်တဲ့အခါမှာကြိုတင်ပြီးတော့နာထားတဲ့တရားတွေ ဒိဋ္ဌိဖြုတ်တရားတွေနာပြီးသွားပြီခြားခြားတရားတွေလည်းပဲမိမိတို့မကြာခဏနာကြတော့နှလုံးသွင်းလဲမှန်ကန်မှုလို့နှလုံးသွင်းတာတို့ဆင်ញင်တာတို့ဒါလည်းပါပါတယ်ဒါပေမဲ့အဲ့ဒါကတရားအမထုတ်ခင်မှာဆင်ញင်တာနာကြတာ တရားထုတ်တဲ့အခါမှာတော့ရှည်အဝေးကြီးဆင်ခြင်နေဖို့မဟုတ်ဘူးအ ਨੇ ကျင်းတော့နှလုံးသွင်းရပါတယ်လုံးလုံးကြီးမသွင်းရဘူးမဆိုလိုပါဘူးဘာဖြစ်လို့နည်းနည်းပါးပါးနှလုံးသွင်းရလဲဆိုတော့ဝိပဿနာဆိုတာချိန်လဲပေးရတဲကြီးလဲခံရနောက်ပြီးတော့ ကိုတတ်မှတ်ထားသလိုဘယ်ချိန်ဘယ်လောက်ကောင်းမယ်လို့လည်းပြောလို့မရအဲ့တော့နှလုံးသွင်းဆင်ញင်မှုမှန်ကန်မှုလည်းအရေးကြီးတယ်နေကင်းကဒိဋ္ဌိဖြစ်လို့ပေးမှာရုပ်တည်နံတွေပဲအကြောင်းတွေကြိုးတွေပဲအိစ္ဆဒုက္ခအနတ္တတွေပဲဒါလည်းနှလုံးသွင်းရရုပ်တည်နံတွေသူ့လို့သူ့လို့နေတာပဲယောက်ျားတွေမိန်းမတွေ ဒါလို့စွဲမနေနဲ့တရားထုတ်တဲ့အခါမှာတရားထုတ်တဲ့အခါမှာယောက်ျားမိန်းမမရှိဘူးအကြီးကျယ်စာတတ်မှလည်းမဟုတ်ဘူးပရိယတ္တိသာသနာပြုဖို့ကတော့တတ်ဖို့လိုတယ်ပေါ့ဝိပဿနာအထုတ်တာ ထိုက်လျောက်တတ်ရင်ရတယ်အားငယ်မှာဆိုလို့တချို့ကငါတရားစာတွေဘာမှလည်းမသိဘူးအထုတ်လို့ရပါမလား အဲ့တန်တရားကြီးကခဏခဏဝင်တတ်တယ်။တန်တရားဝင်တရားမလို့ဘူးဆရာသမားတွေဟောတာနားထောင်ပြီးတော့ရုပ်တည်နံနေအကြောင်းနေကျိုးတွေပဲဆိုအလုပ်ပေးတရားကိုသေချာနာရင်အားထုတ်လို့ရတယ်။တန်ကြီးခံနိုင်မှုကြိုးစားဖို့ဒါပဲအရေးကြီးတာပဲ။အဲ့လိုစောရည်ရဲ့ဒိဋ္ဌိပြုတ်တရားတွေနာပြီးတော့ယုတ်တဏ္ဍနေပဲအနိစ္စဒုက္ခအနတ္တတွေပဲလို့ဒါလည်းနှလုံးသွင်းရ အားထုတ်နေရင်လည်းတခါတရံလိုအပ်တဲ့အခါမှာနှလုံးသွင်းရခန္ဓာကိုယ်ကြီးတောင်းနေတာတို့ခန္ဓာကိုယ်လှုပ်နေတာတို့ညောင်းညာနေတာတို့ကိုယ်စိတ်ထဲမှာတန်တရားဖြစ်လို့ရှိရင် ကိုနာထားတဲ့တရားတွေဟာဒီတန်တရားကိုဖြေပြောဖို့ပဲဝိပဿနာယောဂီများကြတော့တရားနာတာဟာကုသိုလ်ရယုံလေးနာတာမဟုတ်ဘူးဘဟုတုတဖြစ်ယုံလေးနာတာမဟုတ်ဘူး များသောအားဖြင့်တော့ကုသိုလ်ရယုံနာကြဘုသူတ္တဖြစ်ပြီးတာပဲအဲ့လိုမဟုတ်ဘူးဝိပဿနာယောဂီကဝိပဿနာအားထုတ်တဲ့အခါမှာထိရိမိမိပိုင်ပိုင်နိုင်နိုင်မြန်မြန်ဆန်ဆန်တရားရအောင်ရှုနည်းမှန်နည်းဝိပဿနာလမ်းကိုလျှောက်တဲ့အခါမှာကျွမ်းကျွမ်းကျင်ကျင်လျှောက်နိုင်အောင်တရားအားထုတ်တဲ့အခါမှာလမ်းဆုံးမရောက်လက်မမြောက်ဓောက်လျှောက်သွားနိုင်အောင်မဉဏ်ဖုန်ဉဏ်ရအောင်ပေါ့ ဒါတဲ့ကြဲကြဲပြန့်ပြန့်ပြောရင်သာသနာပြုနိုင်အောင်အစ္ဆဒသာသနာပေါ့ကိုကိုယ်တိုင်လည်းတရားဓုတရားမြတ်ရသူများတွေကိုလည်းရအောင်သာသနာပြုဖို့အတွက်တရားနာတာမညံဖုန်ညာရရရကြောင်းနီလန်းကောင်းတွေကိုလေ့လာတဲ့အနေနဲ့နာတာဘုဒ္ဓရဖြစ်ုံလေးကုသိုလ်ရအောင်လေးနာတာမဟုတ်ဘူး အဲ့တော့မိတို့နာထားတဲ့တရားတွေကိုအားထုတ်တဲ့အခါမှာသုံးချတာယုတ်တိဏ္ဍီအကြောင်းတွေအကျိုးတွေပဲအိစ္ဆဒုက္ခအနတ္တတွေပဲဒါလိုလဲနှလုံးသွင်းရဒီလောက်နဲ့လည်းမပြီးသေးဘူး။ဘာဖြစ်လို့လဲဆိုတော့တကယ်အားထုတ်လာတော့ဝေဒနာတွေကပြင်းထန်တယ်။အားထုတ်တဲ့အခါမှာဝေဒနာ ပြင်းထန်တယ်အားထုတ်ဖို့ကြိုးစားတဲ့အခါမှာလည်းပဲစွန့်လွတ်တင်တာတွေစွန့်လွတ်ရတယ် ၈ပါးသီလဆောင်ထင်းရတာတို့ရက်ရှိအားထုတ်ရတာတို့တကယ်အားထုတ်တဲ့အခါမှာလည်းဒုက္ခဝေဒနာတွေကိုသိဉ္ကြီးခံရတာတို့တန်ရောစဉ်တွေထိုက်လျောက်စွန့်ရတာတို့အများကြီးရှိပါတယ်ဒါကိုယ်တိုင် အားထုတ်နေတာပဲဘုဒ္ဓဇင်ဆိုတာတန်ရောစဉ်ကြီးမားတာပဲဟိုးနဲ့အိမ်နဲ့သားနဲ့မယားနဲ့မှမဟုတ်ဘူးတယောက်တည်းလည်းပဲတန်ရောစဉ်တွေရစ်ပတ်ရှုပ်ထိုးနေတာပဲ တယောက်တည်းကိုရှုပ်နေရတယ်အများကြီးအဲဒါအဲဒီတန်ရောစဉ်တွေကိုပါအောင်ဖြတ်နိုင်အောင်နှလုံးသွင်းမှန်မှယောနိသောမနတိကာရဒီတန်ရောစဉ်တွေအကုန်လုံးညှိတွယ်ပြီးတော့ဒါရတတ်မဲ့စိတ်တွေများနေရင်မင်းအပယ်ကြလိမ့်မယ်ကိုယ့်ကိုနှလုံးသွင်းရမှာသူများပြောဖို့မဟုတ် ဘာဖြစ်လို့လဲဆိုတော့ဒါရတမ်းမဲ့မှုတွေများပြီးတော့တန်ဖိုးစင်တွေများနေရင်ကြာအမထုတ်ဖြစ်ဘူးကြာအထုတ်ရင်ကြာနာတမာရီမြအဲ့ဒါပယ်စွန့်နေတာကိုပယ်စွန့်ရမယ်သမှုရိယသစ္စာဆိုအပိပိုင်မပယ်စွန့်နိုင်သေးတာထားကိုအားထုတ်နေတဲ့နာယီဘိုင်းမှာပြက်ပြက်သားသားပယ်စွန့်နိုင်ရအဖေမေပုံ ပေါ်လာတဲ့ မြင်နေမြင်နေမြင်နေမှတ်ပြနိုင်ရမယ်အဲ့ဒါရှောက်တွေးနေအဲ့ဒါဆုံးတော့သာသမီပုံပေါ်လာတယ်မြင်နေမြင်နေမှတ်ပြရဒီတဏှာဤတွင်းမှာစွန့်တာပဲအပြီးစွန့်ပြီးတော့တောတက်ထွက်သွားတာမှမဟုတ်ပဲအတရားအထုတ်နေတော့ကို များသွားပြန်မစွန့်နိုင်လူခန္ဓာကြီးကတော့ဝေးနေတာစိတ်ကမဝေးဘူးဖြစ်အဲ့ဒါဒါတွေကိုตายရနေမယ်မစွန့်နိုင်ဘူးဆိုရင်မင်းတရားမရဘူးတရားမရရင် တရားနဲ့သွားရင်ဘယ်သူမှမကယ်နိုင်ဘူးဒါတွေသမီးတွေလည်းမကယ်နိုင်ဘူးညီကောင်မောင်နှမတွေလည်းမကယ်နိုင်ဘူးချစ်ခင်ပါတယ်ဘာညာပြောနေတဲ့ဒီလိုပဲလောကဆိုတာပြောကြဆိုကြတာပဲတကယ်သေးတော့ဘာမှမကယ်နိုင်ဘူးအဲသူများတွေကိုမုန်းမှုတော့မဟုတ်ဘူးကိုယ်ရင်ထဲကတဏှာကိုမုန်းမှုပုဂ္ဂိုလ်ကိုမုန်းเสียမလို့ပုဂ္ဂိုလ်ကပါရမီဖြည့်ဘက်တွေပဲအပြန်အလှန်ကျေးဇူးရှိတဲ့ကျေးဇူးကမ်းလို့မရဘူးကျေးဇူးရှိတယ် ရင်ထဲကတဏှာမုံရမှာမြတ်စွာဘုရားသမညုတ္တရွှေဉာဏ်တော်ရတဲ့အခါမှာတဏှာကိုကျင်းတယ်လို့ပေါ့တဏှာယောက်ျားဟဲ့လေသမားအဲ့ဒီလိုပဲလောဘဒေါသမောဟတွေယောနိသောမနတိကာရနဲ့ကျင်းဝါနိုင်ရဒေါသဖြစ်เสียရလည်းပဲဖြစ်ရင်အဲ့ဒါတွေးနေတတ်ကိုယ်ရန်သူကကိုယ့်ကိုပဲမချဘူးကိုယ့်ရင်ထဲကဒေါသအချမှာ အဲလောဘဖြစ်တိုင်းဒေါသဖြစ်တိုင်းမောဟပါအဲ့ဒါတွေကိုရန်သူဒုက္ခပေးမဲ့တရားတွေလို့နှလုံးသွင်းရအဲ့လိုနှလုံးသွင်းတဲ့အလေအကျင့်များလို့ရှိရင်လောဘဖြစ်လာတဲ့မှတ်ပလိုက်ချက်ချင်းဒေါသဖြစ်လာတဲ့မှတ်ပလိုက်ရေရှည်လိုက်ပြီးတော့မတွေးတော့အဲ့လိုမှရန်သူမှမသိလို့ရှိရင်ရန်သူနောက်ပါသွားတဲ့ရန်သူကိုမိတ်ဆွေလို့ထင်တာပေါ့ လောကမှာตายရစရာတွေအများကြီးပဲလူလူချင်းနဲ့ตายရတာပဲပစ္စည်းတွေအလုပ်တွေယာတုတွေตายရစရာတွေမျောလင်းချက်တွေအများကြီးပဲအဲ့ဒါတွေကအကုန်လုံးအစိတ်တွေပဲအဲ့ဒါတွေကိုတရားထိုင်ရင်နဲ့မตายရပါနဲ့ဘယ်လိုလုပ်မလဲမตายရသူ့ဘာသူဝင်လာတာမှတ်ပြစ်တင်းတင်းရင်မှတ်ပြစ်မဲ့ဖုန်းနဲ့တော့မပယ်နိုင်သေးဘူးပေါ့အခုမှစလို့ ဒိဋ္ဌိရင်မှတ်ပြတာတရားတော့ပေါ်မှာပဲမှတ်ပြဒါရတဲ့ဒါရတဲ့တမ်းပြတဲ့တမ်းပြတဲ့လိုချင်းလိုချင်းနဲ့လိုချင်းနဲ့ခင်မင်းခင်မင်းနဲ့ဒိဋ္ဌိရင်မှတ်ပြပုဂ္ဂိုလ်စော်ကားတာမဟုတ်ကိုယ့်ရင်နဲ့တဏှာကိုနိုင်နိုင်နေနဲ့မှတ်နိုင်ရမှတ်ဖို့လည်းပဲဦးနာနှလုံးသွင်းရမှန်ရဒါတွေဟာဒုက္ခပေးမဲ့တရားတွေပဲသူကမိတ်ဆွေအောင်ဆောင်တဲ့ရန်သူမြို့သားတွေမြို့သမီးတွေဒုက္ခရောက်နေတာသူတို့လက်ချက်ပဲ အမေဆွေအောင်ဆောင်တဲ့ရန်သူတင်းတင်းရင်းမှတ်ပြတရားကိုကြာနာနာအာမထုတ်ခြင်းမူဒီပြင်အလုပ်တွေပဲလုပ်ခြင်းနေဆိုရင်နှလုံးသွင်းရမှတ်မင်းအသက်ကဘလောက်ရှိမှလဲခန္ဓာကိုယ်ကြီးအနတ္တတရားချိန်မျိုးသိနိုင်တယ်ဆိုတာဘုရားဟောထားတာမင်းယုံရဲ့လားမြတ်ကိုမင်းဗုဒ္ဓဘာသာလို့လည်းပြောတယ်ဘုဒ္ဓတ္တတွေအများကြီးရှိတဲ့ပုဂ္ဂိုလ်လို့လည်းပြောတယ် မင်းအချိန်မျိုးသိနိုင်တယ်ဆိုတာမင်းယုံရဲ့လားကိုယ့်ကိုမေးရသိလို့ရှိရင်မင်းမညံဖုန်ညာရပါလားအခုဟာမရသေးရင်မင်းအပယ်မကြနိုင်ဘူးလားအဲ့တော့တရားအလုပ်ဟာအရေးကြီးတယ်ဉာဏ်ရည်ဥဒိကမထာနဲ့တရားအလုပ်ကိုအဓိကထားဒါလို့နှလုံးသွင်းလို့ရှိရင်တရားထုတ်တဲ့အခါမှာစိတ်ချလက်ချ တရားကိုဇောက်ချပြီးအားထုတ်နိုင်တယ်တဏှာကြီးထုတ်ထုတ်နှစ်နာကြီးထုတ်ထုတ်တော်ကြီးတဲ့ထွက်သွားမှာမဟုတ်ဘူးထွက်သွားနိုင်တော့ကောင်းတာပေါ့မထွက်နိုင်လို့ကိုလုံနေရလို့ရှိရင်နာယီပိုင်းနဲ့တိုင်ဟောစဉ်ဖြတ်နိုင်ရဥပုသ္ဆောင်လဲဆိုတာနေပိုင်းနဲ့အဲ့ဒါဗြဟ္မစရိယအကျင့်ကိုကျင့်သုံးခိုင်းတာတတလုံးမကျင့်နိုင်လဲဥပုပ်လာပြလာွယ်ရှိရဲ့ဒါကျင့်ရဒါပါလဲဆိုတော့သမုဒိယသစ္စာကို ပယ်ရင်းနဲ့ဟိုဘက်ကမက္ကသစ္စာကိုပွားနေတာပယ်တဲ့ပယ်လိုက်တာကိုရဲရဲရင့်ရင့်ပယ်နိုင်ရပယ်တဲ့ပယ်လိုက်တာကိုရဲရဲရင့်ပယ်နိုင်တယ်လှုပ်တဲ့လှုပ်ထိုက်တာကိုရဲရဲရင့်လှုပ်နိုင်တယ်ဆိုတတ္တိမကောင်းတဲ့အာဟုသူတွေကိုလှုပ်ရဲတယ်ဆိုတာတတ္တိမဟုတ်ဘူးမိုင်မဲတာလို့ခေါ်တယ်ပယ်တဲ့ပယ်လိုက်တာတွေကိုမပယ်နိုင်ဘူးတွေ့တာနေတဲ့ဟာတာဝန်စဉ်ကြီးတဲ့သူပဲ တရားမရနိုင်ဘူးဒီပုဂ္ဂိုလ်နာယီပိုင်းနဲ့နာယီပိုင်းနဲ့ပယ်ရမှာ တခါတည်းအပြီးပယ်ဖို့ပြောသေးတာမဟုတ်ဘူးတရားထုတ်တဲ့ယောဂီကအဲ့လိုနှလုံးသွင်းမှန်မှတရားအထုတ်ရတာထီးမိတယ်စာကျက်တယ်လို့ပေါ့စာတဲ့စိတ်ဝင်စားလို့ရှိရင်ဒီမှာစာရရကြစာကျက်နေရင်လည်းအတွေ့အကြုံများနေပဲစာရစာကြတော့များသောအားဖြင့်ကြက်နိုင်ပါတယ်အာထုတ်တဲ့အခါမှာအတွေ့အကြုံဝင်တဲ့အဲ့ဒါတင်းတင်းချင်းမှတ်ပြရ တွေးတော်တဲ့နဲ့ခုနလိုပေါ့နှလုံးသွင်းတဲ့နဲ့ဟာကြတော့လည်းပဲအ ਨੇ ချင်းနှလုံးသွင်းရချိန်မျိုးသိနိုင်တဲ့ချိန်မျိုးသိနိုင်တဲ့တရားကိုယူဆိုင်ကျန်တဲ့တွေးမနေနဲ့တရားကိုယူဆိုင်တော်ပြီနည်းနည်းပါးပါးနှလုံးသွင်းလိုက်ရှေးတဝိရှောက်ပြီးတော့နှလုံးသွင်းနေတဲ့တနာကြီးနှစ်နာရီကြာသွားမယ်တရားအားမထုတ်တဲ့အချိန်ခါမှာဒါမျိုးတွေများများနှလုံးသွင်းရတယ်ယောနိသောမနတိကာရအလေးအကျင့်လုပ်ပြရတယ် စာကြက်တဲ့အခါမှာကိုမရတဲ့ဂါထာလေးကိုခဏခဏဆိုးနေကြာတော့ရသွားတယ်ဒါကပရိယတ်တိအတွက်ပေါ့တို့ပฏิပတ်တိအတွက်ကသိခြင်းတရားကိုမကြာခဏနှလုံးသွင်းပြရပฏิပတ်တိသမားဟာတရားသမားသိခြင်းတရားကိုအနိကဆုံးနှလုံးသွင်းရသိခြင်းတရားနှလုံးမသွင်းရင်ချိန်ဖြုံးတာများတာပဲသိခြင်းတရားနှလုံးသွင်းမှများလို့ရှိရင်တချို့ဘုံမှုကြီးတွေပင်စင်အောင်မယူထွက်ပြီးအားထုတ်နေတာရှိပါတယ် တချို့တထေးတွေကုံထားပြီးတော့အာထုတ်နေတာတွေရှိပါတယ်ရွက်ပုံးသီးတွေသူများတွေမသိကြနိုင်ငံသားမှာဒေါ်လာတွေအများကြီးရတယ်အလုပ်တွေစွန့်ပြီးတိလိုက်ရှင်ဝက်နေတာတွေကိုယ်တို့တွေ့ဥပါတယ်အများကြီးရှိပါတယ်အလုပ်ကိုထွက်ပြီးတော့ကိုပြန်ပြီးအာထုတ်နေတာတွေမြန်မာနိုင်ငံမှာအာထုတ်နေတဲ့ပုံကိုယ်တွေရှိပါတယ်ဒါတွေမရတွေနဲ့မလို့မလွဲသားတဲ့တာဝန်ထမ်းဆောင်နေပြီနဲ့တရားကိုတော်တော်အာထုတ်ကြတယ် ဒါပါလဲဆိုတော့တရားတွေနာပါများတော့နှလုံးသွင်းရမှန်သွားတာဘုဒ္ဓများတိုင်းနှလုံးသွင်းမှန်မှန်ဘူးလေ့ကျင့်လို့မှချိန်မျိုးသိနိုင်တယ်သိလို့ရှိရင်လည်းပဲဘုဒ္ဓဇင်ဆိုတာများသောအားဖြင့်ပယ်ကြနိုင်တယ်လောဘဒေါသမောဟတွေကမကြာခဏဝဲနေတာ မကြာခဏဝဲမှာပေါ့သူစားလို့ပြောရင်သူကဝတိဘောနိုင်နေတာတဏှာလုံးကလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက် ဩကာသဆိုရင်တော့ဝင်သေးတာပဲအဲတရားထိုင်တဲ့ယောဂီတွေကပိုးသိတာဟောင်းနေပိနေမှတ်နေဝင်လာတာထိုင်နေထိတယ်မှတ်လဲဝင်လာတာအာနာပါနမှတ်လဲဝင်လာတာဒါပန္တိတပညာရှိတဲ့သူကနှလုံးသွင်းကြည့်ရဟောသေကံဤတဲ့ဒီကောင်တွေဝင်နိုင်တာပဲခုတော်မှာတရားအထုတ်တာထိုင်နေတနားရီနှစ်နာရီအသာလေးထိုင်နိုင်တဲ့ကျမ်းမာရေးထိုက်လျောက်ကောင်းတဲ့အချိန်တော့ဒီကောင်တွေဝင်နေတယ် อืมသုတိပြကျွေတေကန်ဒီအားနဲ့နေတဲ့အခါမှာဆိုရင်နာတို့ပူဆွေးတာတို့ခန္ဓာကိုယ်ကြီးကအခုမရတော့ဘူးအားငယ်တာတို့ဘေးကရှုံရှုံနဲ့ငိုးနေတာတို့อืมမလွယ်ဘူးဒီတိုင်းဆိုနှလုံးသွင်းဖို့နှလုံးသွင်းမှားဖို့များတယ်ဒါကြိုးမြင်ထားရမယ်ကိုကကိုကအထိုက်အလျောက်သွားနိုင်လာနိုင်တော့သောကတွေပရိဒီဝတွေဖြစ်မယ်မထင်ဘူးတလားပဲနေရတော့မယ်15ရက်ပဲနေရတော့မယ်ဆိုစဉ်းစားကြည့်ပေါ့ စိတ်ထဲမှာထိကြိုက်သွားတာပဲယဟနာမှမဟုတ်တာ哦ယဟနာတော့ပဲထိကြိုက်မလဲအဲ့တော့ခုရရကြိုပြီးတော့ကိုကနှလုံးသွင်းထားရမယ်သူများတွေတလလို့နှစ်လလို့ဆရာဝန်ကပြောတာတော်သေးတယ်ကိုမှတရက်လားနှစ်ရက်လားပြောလို့မရဘူးအဲ့လိုနှလုံးသွင်းထားတော့တရားကိုပို့ပြီးတော့ကြိုးစားခြင်းတယ်အဲကြိုးစားတဲ့အခါမှာဖြစ်ပေါ်လာတဲ့ဒုက္ခဝေဒနာတွေအပေါ်မှာလဲတန်တရားရှင်းမှု ဒါတော့ဆရာသမားရဲ့တာဝန်ပေါ့လေရှင်းပြပေးရမှာနာကျင်ကြိုက်ခဲနေတဲ့ဒုက္ခဝေဒနာတွေကို ရှုမှတ်နေတာဟာကိုယ်ခန္ဓာကိုယ်ကိုညှင်းဆဲနေတဲ့အတ္တကိလမထာနုယောဂမဟုတ်ပါဘူးစိတ်ချလက်ချယုံကြည်ထားဖို့အတ္တကိလမထာနုယောဂအစွန်းဆိုတာကဘာမှရှုမှတ်မှုမပါဘူးဒီခန္ဓာကိုယ်ကြီးကိုညှင်းဆဲလို့ရှိရင်တဏှာမဖြစ်ဘူးဒါလို့ တစ်ချက်သူကကိလေသာတဏှာတစ်ခုတည်းယူထားတာတဏှာရဲ့ဆန့်ကျင်ဘက်ဒေါသလာမှာမသိဘူးနောက်တစ်ခုအတိတ်တိတ်ကကုသိုလ်အာကုသိုလ်တွေလုပ်ခဲ့တယ်သူလည်းသူတို့ညံမိသလောက်တွေးခေါ်လုပ်ကြတာနိကာနနာတဗုဒ္ဓသူတို့ခိုင်းနေလို့လုပ်ကြတာပဲချိုးချိုးလည်းလုပ်ကြတာပဲညှင်းသေးကြတယ်ခန္ဓာကိုယ်ဘာဖြစ်လို့ညှင်းသေးတာလဲဆိုတော့သူတို့ရဲ့အယူဆအတိတ်တိတ်က အာဟုသူတွေအခုရတရားခြေသလိုပေါ့လေတို့ကဝေဒခိုင်းနေဝေဒအဓိကထားကြတာဘေးရင်းနေဒီအငွေ့တက်တည်းကဟိုတုန်းကလည်းရှိတယ်အခုလည်းရှိတယ်တရားနယ်မှာလည်းတို့ပါတာပဲရတရားခြေသလိုပေါ့လေအပေတိဘရောက်မဲ့ဟာကိုအခုအနာကျင်ကြိုက်ခဲခံလိုက်လို့ရှင်ရတရားခြေသလိုခြေပလိုက်တာပဲမသိခင်မှာတရားကျင့်သောအဖြစ်ဒုက္ခခံလိုက်လို့ရှင် တေပြီးငရဲရောက်မဲ့ဘယ်လေးပါရောက်မဲ့ဝိကျွေးတွေကြေရောသူတို့ကာမဂုဏ်လည်းမခံစားဘူးလေအတ္တကိလမထာသမနောက်ထပ်လည်းကံအစ်တွေမလို့ဘူးကံဟောင်းတွေလည်းပဲပင်မဆင်းရဲခံပြီးခြေပြစ်တယ်ဒါဆိုရင်ကြေရောဆိုပြီးတော့တော်တော်ကိုပြင်းပြင်းထန်ထန်နေကြင်ညာသူတို့ဟာအဲ့ဒီလို့ရတဲ့ခြေတဲ့သဘောမျိုးပေါ့ကျင့်တာရှုတာမှတ်တာနှလုံးသွင်းတာမဂ်ကင်၈ပါးမပါဘူး ရည်ရွယ်ချက်ကတော့နိဗ္ဗာန်ပဲနိဗ္ဗာန်ဆိုပေနဲ့သူတို့နိဗ္ဗာန်ပရမတ္ထအတ္တဆိုတဲ့ဗြဟ္မာကြီးပါအချို့ကလည်းကောင်းငင်ဘုံတို့ပြောတယ်တကယ်တန်တိဒုက္ခနိဗ္ဗာန်ကိုတော့သိလည်းမသိပါဘူးသူတို့အဲ့ဒါခတ်ဆင်တယ်လို့ဖြစ်နေအဲ့ဒါကအတ္တကိလမထာနုယောကသုဘောတက်ထိုင်တာတို့သုဘောမှာအိတ်တာတို့ရေထဲဆင်းစိန်တာတို့မိလုံတာတို့မိပူခန္ဓာတို့နေပူတော့မှာမိဘုံနေဖို့ပြီးတော့ခန္ဓာကိုညှင်းသေးတဲ့ အဓိကတဏှာမဝင်အောင်ပေါ့တဏှာဝင်လာရင်အကိလေသာဖြစ်မယ်အဲတဏှာတော့မဟိုဘက်ကဒေါသဝင်အောင်နောက်ပြီးတော့ဒုက္ခဝေဒနာမှာလည်းတဏှာဝင်တာပဲဒုက္ခိဒုက္ခံပတ္ထိယတိဆိုဆင်းရဲလာလို့ရှိရင်ပျောက်ခြင်းနဲ့ချမ်းချမ်းသာသာလေးခံစားခြင်းနဲ့ဒီသဘောတွေရှိတာစိတ်သဘောတွေသူတို့သိမှမသိတာသူတို့ဖះမှာမဟုတ်ဘဲပဲသိမလဲအဲ့ဒါအတ္တကိလမထ ဒေါသတွေဖြစ်တယ်ဒေါမနတတွေဖြစ်တယ်တက်တက်ခံစားနေတာရတရားခြေသလိုတက်တက်ခံစားနေတာအခုဝိပဿနာရှုလို့နာကျင်ကြိုက်ခဲတာတွေပေါ်လာတော့နာကျင်ကြိုက်ခဲတာတွေတန်ကြီးခံမှာတောင်းတောင်းမပြင်းမနဲ့မပြောင်းမနဲ့ယောဂီတန်ကြီးခံတန်ကြီးခံတန်ကြီးခံနိဗ္ဗာန်ရောက်ဆိုတာဒီနေရာပဲတန်ကြီးခံလို့ရှိရင်မြန်မြန်ဆန်ဆန်တရားဥတရားမြတ်ရနိုင်တယ်တန်ကြီးခံမှာ အညိခံမှာဆိုတော့ပင်မဆင်းရဲတော့ခံရတာအတ္တကိလမထာနဲ့အပေါ်ယံပိုင်းမှာသွားတူတယ်ခတ်ဆင်တယ်အပေါ်ယံပုံတန်တန်မှာတော့ခတ်ဆင်ဆင်တူတယ်မနာကျင်ကြိုက်ခဲနေတာမပြင်းနဲ့မပြောင်းနဲ့ဆိုတော့ထိုက်လျောက်တော့ဆင်းရဲတာပဲထိုက်လျောက်တဲ့အမှတ်မကျွမ်းကျင်သေးရင်ဒေါမနတာတော့ဖြစ်တာပဲအပေါ်ယံဘိုင်းလို့ခေါ်တယ်အတွင်းအနှစ်သာရဘိုင်းကမစ္စည်းမပရိပဒါ တို့ကရတရားခြေသလိုအတိတ်တကအကုသိုလ်တွေကိုပင်မဆင်းရဲခံပြီးတော့ခြေဖြတ်နေတာမဟုတ်ဘူးဝိဒမဟုတ်ဘူးဝိပဿနာဘာလုပ်နေတာလဲတဲ့ဝေဒနာရဲ့သဘောကိုသိအောင်တတိဥစည်းတဲ့စိတ်နဲ့စောင့်ပြီးတော့ရှုမှတ်နေတာအတ္တလွတ်ဒုက္ခခံပြီးတော့ရတရားခြေတဲ့သဘောလုပ်နေတာမဟုတ်ဘူး ရတရားခြေတဲ့သဘောမလုတ်ပေနဲ့ခြေသူလိုဖြစ်သွားတာပဲတရားအံ့ဩဖို့ကောင်းတယ်ဥမာနိဗ္ဗာန်ကိုယိမှန်းပြီးတော့ဒါနပြုတယ်ယိမှန်းတာနိဗ္ဗာန်ယိမှန်းတာယဟန္တာမဖြစ်သေးတော့နိဗ္ဗာန်တော့မရောက်သေးဘူးလူချမ်းသာနတ်ချမ်းသာကျင်းနေရမှာပဲလူချမ်းသာနတ်ချမ်းသာကိုသူမှန်းတာမဟုတ်ဘူးဘုရားဘာသာတွေဝိပဿနာယောဂီတွေက မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ရပါလို့ဤနိဗ္ဗာန်တပစ္စယောဟောတုနိဗ္ဗာန်ကိုယိမှန်းတာပဲဒါပဲနဲ့နိဗ္ဗာန်မရောက်သေးခင် လူချမ်းသာနတ်ချမ်းသာတထေးတကြွယ်တွေဖြစ်မှာပဲနတ်မင်းကြီးတွေနတ်မိဖုရားကြီးတွေဖြစ်မှာပဲမတောင်းတလည်းဖြစ်မှာပဲဒါပါလေလမ်းစဉ်ကမှန်းနေတာမေစီမပရိပဒဧကာယနာတရားနည်းတော်လမ်းပဲနိဗ္ဗာန်ရောက်ဖို့မဲ့လမ်း နိဗ္ဗာန်မရောက်သေးခင်လဲသူဂတိကောင်းကျိုးချမ်းသာတွေကြီးကျယ်ရမှာအဲ့ဒီလိုပဲတို့နာရကျင်နာကြိုက်တာခဲတာတွေကိုတန်ကြီးခံနေတာရရချီတာမဟုတ်ဘူးအပယ်လေးပါးရောက်မှကြောက်လို့ရရချီတာမဟုတ်ဘူးရရချီတာတဲ့ကောင်းသွားတယ်ရရခြေတာကလောကီအလုပ်ပဲဒါလောကုတ္တရာနဲ့ပတ်သက်တဲ့အလုပ်ရရခြေတာတွေကိုကောင်းပါတယ် မညံဖုန်ညံမရသေးဘူးထားဒီနာရကျနာကြိုက်တာခဲတာတွေကိုတန်ကြီးခံပြီးရှုမှတ်တော့ပထမပိုင်းတော့ပင်မဆင်းရဲတာပေါ့လေစိတ်ဆင်းရဲမှုတွေဒေါမနတတွေအနေချင်းတော့ဖြစ်ချင်းဖြစ်မှာပေါ့အနေချင်းပဲဆရာသမားစကားနားထောင်ပြီးတော့တကယ်ကိုနှလုံးသွင်းမှန်မှန်နဲ့ကြိုးကြိုးစားစားရှုမှတ်တဲ့ပုဂ္ဂိုလ်ဟာပရမတခါနှစ်ခါသုံးခါလေးခါတော့ပြင်ပြရမှာပဲမနိုင်သေးဘူးနောက်ပိုင်းကျတော့ဝေဒနာတဏှာဝေဒနာဒေါသမလာတော့ ဝေဒနာနောက်မှာတတိယကတ်လိုက်တယ်နာယနာတဲ့နာတဲ့ထိုင်နေတိတဲ့နာတဲ့ထိုင်နေတိတဲ့နာတဲ့ထိုင်နေတိတဲ့နာတဲ့အဲ့ဒီရှုမှတ်မှုအဆက်မပြတ်အောင်ခန္တီနဲ့ဝရိယတွန်းဖို့ပြင်းခြင်းနဲ့တော်ခြင်းနဲ့ဟာတန်ကြီးခံနိဗ္ဗာန်ရတယ်မတော်နဲ့ရှုမှတ်ဒီလမ်းကလမ်းမှန်ကိုယ့်ကိုညှင်းသေးတာမဟုတ်ဘူးနာထားတဲ့တရားအားထုတ်တဲ့နေရာမှာအသုံးဝင်တာအဲ့ဒါပဲ ဘုန်းကြီးတွေလှုပ်ခိုင်းလို့ဆရာသမားတွေလှုပ်ခိုင်းလို့ရမ်းလှုပ်ရတာမဟုတ်ဘူးအာမခံချက်နဲ့ဟောတာဝေဒနာသတိပဋ္ဌာန်ဘုရားဟောထားတာသဗ္ဗညုတမြတ်စွာဘုရားဟောထားတာဒုက္ခမှာဝေဒနာဝေဒယမှာတော့ဒုက္ခဝေဒနာဝေဒယမိတိပဇာနာတိဆင်းရဲခံစားမှု ဖြစ်ရင်ဆင်းရဲခံစားမှုဖြစ်တယ်လို့သိဤသိအောင်လို့ဆင်းရဲခံစားတာငါခံစားတာမဟုတ်ဘူး ဝေဒနာဆိုတာခံစားတဲ့သဘောနာရကျင်နာကြိုက်တာခဲတာဒုက္ခဝေဒနာဘလူခံစားတာလဲဝေဒနာခံစားတာငါခံစားတာမဟုတ်အဲဝေဒနာကိုငါလောက်တာပေါ့ရမနာတရားမလို့ငါခံစားရတယ်ငါခံစားတာမဟုတ်ပါဘူးဝေဒနာခံစားတာခံစားတဲ့လောက်ကဝေဒနာပဲငါနဲ့မဆိုင်ဘူးငါတက်တက်ဝင်လာတယ်ဖောက်ပြန်တာကရုပ်ခံစားတာကဝေဒနာသိသိနေတာကစိတ်မှတ်နေတာကတင်ညာသေချာမှတ်သေချာမှတ်လို့တိုက်တွန်းတာကစေတနာ စေတသိက်တွေစိတ်တွေသူ့လို့သူ့လို့ရုပ်တွေသူ့လို့သူ့လို့ကျမ်းနာထားယုံနဲ့ကတော့မပြီးပြင်ပါဘူးတကယ်လက်တွေ့လှုပ်လာတဲ့အခါကျတော့ပြီးပြင်းလာတယ်ဘလို့လူပြီးပြင်းလဲတဲ့တဲကြီးခံတဲ့သူပြီးပြင်းတာပဲကျေးဇူးတော်ရှင်ဝေဘူးဆရာတော်ဘုရားကြီးရဲ့တရားတွေဖတ်ကြည့်ပါကျေးဇူးတော်ရှင်စွန်းလွန်းဆရာတော်ဘုရားကြီး ဝင်လာထွက်တာလေးသိအောင်လုပ်နေပါဗျာတဲ့24နာရီတစ်စားလောက်ရအောင်လုပ်ကြည့်ပါဗျာတဲ့အလွန်သိတာပါတယ်ရိုးရိုးလေးရှင်းရှင်းလေးဆရာတော်ကြီးကိုယ်တိုင်တကယ်လုပ်လို့တကယ်ရလို့မြတ်စွာဘုရားလက်ထက်ကရတဲ့တရားတွေအကုန်ရနိုင်ပါတယ်ဗျာတဲ့တကိုးတွေဘိညာဉ်တွေပါအကုန်ရနိုင်တယ်မက်တီဖိုးတွေအကုန်ရနိုင်တယ်အဲ့ဒါဘာလဲတန်ကြီးခံလို့ပေါ့အိတ်ချနာကိုတန်ကြီးခံပြီးအားထုတ်တယ်နာရကျင်တာကြိုက်တာခဲတာတန်ကြီးခံအားထုတ်တယ်အတတ်နိုင်ဆုံး မတတ်နိုင်တာကိုပြောတာမဟုတ်ဘူးတဏှာဤတတ်နိုင်တဏှာဤပေါ့နှစ်နာရီတတ်နိုင်နှစ်နာရီပေါ့တဏှာဤတတ်နိုင်ပါရဲ့တဲ့နာယီဘက်နဲ့ဖြုတ်ဖြစ်တယ်အဲ့ဒါကာမတုခံလိကံနုယောဂလို့ခေါ်တယ်ကိုယ့်ကိုညာတာစီပွားရေးတို့ဘာရေးတို့ညာရေးတို့ဆိုရင်မညာဘူးတရားရေးကြမှာပဲယောဂဖြစ်မှာတို့ဘာဖြစ်သွားမှာတို့စိတ်ကညစ်နောက်ပြီးတော့တရားကိုမလေးစားဘူးတဏှာကြီးကွဲလောက်ထိုင်နေပါရဲ့သားနဲ့ဖြုတ်ပြစ်တယ် နှစ်နာရီလောက်ထိုင်နေပါရသားနဲ့ဖြုတ်ပြစ်တယ်အဲ့ဒါဘာလဲကိုယ့်ကိုညာတာမလားအဲ့ဒါကိုယ့်ကိုညာတာဘာအစွန်းလဲကာမဒုက္ခလိကံညောကအစွန်းအတူပြောရင်တော့ကာမအစွန်းပေါ့ဗျာသူပဲဖြစ်ကိုယ့်ကိုညာခြင်းညဆင်းရဲခန္ဓာကိုတော့အတ္တကိလမထအစွန်အဲ့ဒါကိုတော့ပြောများတယ်ကိုယ့်ကိုညှင်းသေးတယ်ကိုယ့်ကိုညာလာကြတော့ထဲမတော်ဘူးလူတွေကများသောအားဖြင့်ကိုယ့်ကိုညာလာပဲ တရားအထုတ်နိုင်တဲ့အချိန်မထုတ်ဘူးဟိုပြောဒီပြောနဲ့အချိန်ကုန်သွားတယ်တရားအထုတ်ဖို့အချိန်နေပေးတာပဲထိုင်လျောက်ကျမ်းမာရေးလည်းကောင်းနေတာပဲစားဖို့နေဖို့တောက်ဖို့လည်းရှိတာပဲမထုတ်ဘူးကြောင်းမျိုးမျိုးပြပြီးမထုတ်ဘူးဒါကိုယ့်အကိုညားတာတရားအထုတ်ရင်ပင်ပန်းမှာဆိုပင်ပန်းတာလေးမြင်တာ ਉਹ ဆင်းရဲလွတ်မှာကြတော့မမြင်ဘူးပင်ပန်းတာလေးကနည်းနည်းလေးရဲ့ နှစ်ပေါင်းသိမ့်နဲ့တန်းနဲ့ချီပြီးဒုက္ခရောက်မဲ့အပယ်လေးပါးမှလွတ်မှာကဘာနဲ့ချီးခံရမှာတိန်စိုးငရဲမှာတရက်ဟာလူပြည်အနှစ်9တန်း9တန်း9တန်းတိန်စိုးမှာတရက်ပဲရှိတယ်အဲ့ဒီလိုအမတန်ကြီးကျယ်တဲ့ဒုက္ခတွေလွတ်အောင်ဒုက္ခတွေမှလွတ်အောင်ဒီတလန့်ပဲရှိတယ်ဧကာယနာလက်ကြီးခံနိဗ္ဗာန်ရောက် တန်ကြီးခံပြီးရှုမှကိုယ့်ကိုညှင်းသေးတာမဟုတ်ဘူးနှစ်နှစ်ကာကာသူတော်ကောင်းတို့သဘောပေါက်ဖို့ကိုယ့်ကိုညှင်းသေးတာထိုင်ရင်နာမှာပေါ့နာရင်ဒေါမနတာကြီးဖြစ်မှာပေါ့ဒေါမနတာကြီးဖြစ်အာဟုသူဖြစ်မှာပေါ့ထိုင်ပြီးအာဟုသူယူတယ်အဲ့ဒါကိုထင်တာကိုပြောတာပဲတေချာမှမလုပ်ပဲယေရှုတော်ရှင်မာစီဆရာတော်ဘုရားကြီးညွှန်ကြားတာထိုင်ပြီးတော့တက်တက်ဒုက္ခခံစားနေဖို့ညွှန်ကြားတာဟုတ်ရလားဘာလောက်ခိုင်းတာလဲ ရှုမှတ်ခိုင်းတာရှုမှတ်ခိုင်းတာရှုမှတ်ခိုင်းတာရှုမှတ်တာမက်ကင်၅ပါးမလားအဲမက်ကသစ္စာပွားခိုင်းတာဗျထိုင်ပြီးတော့တက်တက်ကြီးခံစားခိုင်းတာမဟုတ်ဘူးဒီခံစားချက်ကိုရှုမှတ်ပါတဲ့ခံစားချက်ကစိတ်ပိုင်းဆိုင်ရာမှာနာမ်ပိုင်းမှာဒီဝေဒနာအထင်ရှားဆုံးပဲအဲဝေဒနာကိုတတ်နိုင်ဆုံးသဲကြီးခံအတတ်နိုင်ဆုံးသဲကြီးခံဒုက္ခဝေဒနာကိုသဲကြီးခံနိုင်မှဒုက္ခဖြစ်ပေါ်လာတဲ့အခါရှုမှတ်နိုင်တယ် ဒုက္ခဝေဒနာနည်းနည်းလေးနာပြင်းညောင်းပြင်းရာကုတ်အမြဲတမ်းလက်ကြီးမခံတဲ့ပုဂ္ဂိုလ်ဟာဒုက္ခကြတော့မျောပါသွားအောင်တရားဒုက္ခတော့မရပါဘူးကာမဒုက္ခပဲရတဲကြီးမှမခံပဲတဲကြီးခံပြီးတရားအားထုတ်တဲ့ပုဂ္ဂိုလ်တော်မှပဲဒုက္ခဝေဒနာကြမ်းတွေကြော်လွန်ပြီးတော့ဒုက္ခရောက်သွားရင်အမှတ်ကယော့သွားတယ်ပေါ့သွားတယ်ဒါဖြစ်ဖူးတဲ့လူတွေဒီထဲမှာအများကြီးရှိကြပဲ ပေါ့သွားတယ်ဒုက္ခဝေဒနာတုံးကတွန့်မှတ်တိုင်းကြီးခံနိုင်အောင်လို့တွန့်မှတ်ထိုင်နေထိတယ်နာတယ်ထိုင်နေထိတယ်နာတယ်ထိုင်နေထိတယ်နာတယ်တခါရင်ဆိုင်တိုက်ခိုက်နေနဲ့တွန့်မှတ်နားကျင်ကြိုက်ခဲနေတာပဲသတိသမารိယအာမကောင်းသေးတော့အသက်လွတ်ခံနေရတယ်ပေါင်ပေါ်မှာတခါတန်တုံးကြီးဖိထားသလိုခြေထောက်ပေါ်မှာတခါအမှန်တန်လေးတဲ့တုံးကြီးဖိထားသလိုကြောကုန်းမြန်တန်တုံးကြီးနဲ့လာထောက်ထားသလိုအောက်မှာတခါတည်းပူးနေတဲ့တန်ပြားကြီးလာကတ်သလိုခံရတာပဲ ဆင်းရဲကြီးကိုကြောက်ရင်ဆင်းရဲလေးတွေကိုကြိုးစား၍သိခံကြိုးစား၍သိခံသိမ့်ပေါင်းတန်ပေါင်းများစွာ နှစ်ပေါင်းငရဲကြမဲ့ဒုက္ခတွေလွတ်အောင်ငရဲကတော့ထင်ရှားတာပေါ့ဗျာဒီမထင်ရှားတာလေးကိုကြည့်ရအိုးနဲ့အိမ်နဲ့သားနဲ့မယားနဲ့ကိုဆင်းရဲစိတ်ဆင်းရဲတွေမရှိဘူးလားဆိုတော့ဒေါ်လာတွေဘလောက်ရရစိတ်ဆင်းရဲမှုတွေမရှိဘူးလားအဲ့ဒါအိမ်အောင်ကြလို့ဖြစ်တာအဲ့ဒါ ကိုယ့်ဘာကိုယ်တရားအထုတ်နေဖြစ်ဘူးအဲ့ဒီဒုက္ခတွေမှလွန်မြောက်အောင်ဟဲ့လားအိုးအိမ်ဒုက္ခတွေအပင်ငရဲဒုက္ခတွေအဲ့ဒီဒုက္ခတွေမှလွန်မြောက်အောင်တဏှိခံပါတဲ့တဏှိခံနိဗ္ဗာန်အောင်ဆိုတာဆင်းရဲကြီးကိုကြောက်ရင်ဆိုတာဟိုးငရဲဆင်းရဲကြီးတောင်မကြောက်ကြဘူးအဲ့အိုးအိမ်တောင်ဆင်းရဲဆိုတော့ကောင်းတယ်တောင်ထင်အောင်မယ်ဆင်းရဲလို့မထင်ဘူးအမှန်မှန်ဆင်းရဲမလားသူတော်ကောင်း လူကြီးတွေကသိတာပဲကလေးတွေကတော့ဘယ်သိမလဲကလေးတွေကတော့ခုမှယူမှုရှိသေးတာလူကြီးတွေကသိတယ်လူကြီးတွေကမလွဲလာမချောင်သားလို့သားတွေသမီးတွေတာဝန်ကြောင့်လုပ်နေရတယ်တကယ်တရားအထုတ်ခြင်းနဲ့လူကြီးတွေအများကြီးပဲဒီထဲမှာအဲ့တော့အဲ့ဒီဒုက္ခတွေမှလွတ်အောင်ဆင်းရဲကြီးအမြဲတမ်းကျွန်ခံရတဲ့ဒုက္ခတဏှာရဲ့ကျွန်အဲ့ဒီဒုက္ခမှလွန်မြောက်အောင်ဒီနာရကျင်နာကြိုက်တာခဲတာ အပေါ်ပါသွားခြင်းလားရာတာအတတ်နိုင်ဆုံးတန်ကြီးခံရတယ်တတ်နိုင်ဆုံးတန်ကြီးခံတော့ဘာအကျိုးရလဲတဲ့ဒီမှာအထုတ်ဖူးတဲ့သူတွေကတော့အထိုက်လျောက်သိတယ်ဘာအကျိုးရလဲတတိတမာတိရရင် စိတ်ချမ်းသာတယ်ဆိုတာတကယ်ရရင်တကယ်မသိဘူးလားဆိုတော့ကောင်းအဲတတိအားကောင်းလိုက် အစတော့ဝေဒနာဒေါသဝေဒနာတဏှာနောက်ကြောင့်ဝေဒနာတတိဝေဒနာတတိဝေဒနာတတိဝေဒနာတတိဝေဒနာတတိစာလို့ပြောတော့ဝေဒနာတတိပေါ့တကယ်လို့တော့နာယနာတဲ့ထိုင်နေတိတဲ့နာတဲ့ထိုင်နေတိတဲ့နာတဲ့ထိုင်နေတိတဲ့နာတဲ့ထိုင်နေတိတဲ့ကြိုက်တဲ့ထိုင်နေတိတဲ့ကြိုက်တဲ့ထိုင်နေတိတဲ့အောင်းနဲ့ထိုင်နေတိတဲ့အောင်းနဲ့ထိုင်နေတိတဲ့အောင်းနဲ့နာတဲ့နာတဲ့နာတဲ့နာတဲ့အောင်းနဲ့အောင်းနဲ့အောင်းနဲ့နာတဲ့နာတဲ့နာတဲ့အဲ့ဒါဝေဒနာတတိလို့ခေါ်တယ်အဲ့ဒါနာတာအောင်းနာတွေကဝေဒနာအဲ့ဒါကိုတင်းတင်းရင်းရှုမှတ်နာတတိဘာပညာမှမပါသေးဘူးပါပါမပါပါ အဲ့ဒါလာတော့မယ်နောက်ပညာအဲ့ဒါတတိတင်ညာတွဲမှန်တာအ ਨੇ ချင်းတော့သိတာပဲဘာသိလဲလောလောဆယ်ဒုက္ခရောက်တာမသိဘူးလားသတော်နာကျင်နေတာဆင်းရဲနေတာမလားသတော်ဩခန္ဓာကိုယ်ကြီးဆင်းရဲဩလာရိကအကျဉ်းသားပေါ့ဗျာသင်္ခါရဒုက္ခဆိုတာတော့နာမကျင်မမဟုတ်ဘူးနော်သတော်ကောင်းတို့စာပေရလည်းရှိသေးတော့ပြောရသေးတယ်နာမကျင်မဒုက္ခဆိုလို့ရှိရင် ဒုဟိတ်တိတဲ့ဒုက္ခတို့အဟိတ်တိတဲ့ဒုက္ခတို့ဒါလိုလည်းရှိတာပေါ့သင်္ခါရဒုက္ခဆိုတာမြင်တာကြားတာလည်းဒုက္ခပဲဒါတော့တို့သမင်းစားကြတယ်တဲ့အဲစားတာတောက်တယ်လေသင်္ခါရတွေမလားသမင်းစားတာဒုက္ခတဲ့သူတော်ကောင်းတို့စားတာနဲ့စားတာဒုက္ခလို့ထင်ရလားရိုးရိုးသားသားလေးပဲလေရိုးသားချင်းဟာလမ်းမှန်ပဲဟုတ်တယ်မလားကောင်းဆုံးဝါဒပဲ မင်းကိုကြိုက်တဲ့ဟင်းနဲ့စားနေရတယ်ကြက်သားတွေဝက်သားတွေနဲ့စားနေရတယ်ဟောတာတော့ဒုက္ခလို့ဟောတာပဲရုပ်ဒိဏ္ဏနေကဒုက္ခမလားသတော်အောင်လို့သမင်းစားတာရုပ်ဒိဏ္ဏနေစားနေတာမလားအဲအဲ့ဒါဒုက္ခမလားဒုက္ခလို့ထင်မှမလားသတော်အောင်လို့မထင်ဘူးမရှိမစားဝအင်းမထနိုင်တော့မှဒုက္ခလို့ထင်မှာအဲ့ဒါပိတ်ဆုံးကြမှာစစားတဲ့ဒုက္ခနော်သတော်အောင်လို့ကိုခင်နဲ့မင်းနဲ့သူနဲ့စကားပြောရရင်ဒုက္ခပဲတရားတော်ရ ဒုက္ခလို့ထင်မှာမလားဘယ်ထင်မလဲဆိုတော့ဒါကိုယ်တိုင်တို့နေတဲ့ကိစ္စတွေပဲဒါအဲ့တော့အကျမ်းစာကြီးကစသဘောပေါက်မှအနုစားသဘောပေါက်မှာပေါ့ဒါကြောင့်မလို့အကျမ်းသားကိုပြောတာနော်ဆိုတော့ဘာလို့ဆိုယောဂီတို့ကဘုဟုတ္တဟင်းလေးအိုးကြီးတွေဆိုတော့ဒုက္ခသစ္စာဆိုတာသင်္ခါရဒုက္ခသစ္စာနာမကျဲမမဟုတ်ဘူးဒီလိုစိတ်ထဲမှာဖြစ်မှာဆိုလို့ပြောတာနော်အနုစားသိဖို့ဘယ်ရစသိရ ကျမ်းစာအစသိရမယ်နာရကျင်နာကြိုက်တာခဲတာတော့မှပဲဒုက္ခမှမသိရင်ကျန်တာဒုက္ခလို့ပြောတာသူများပြောတယ်ကြာစာအုပ်ထဲရှိတာပဲရှိမှာပေါ့ဗျာယုံမမလားတို့အောင်လို့မယုံလို့လည်းမလုပ်ကြတာပေါ့ဟုတ်တယ်မလားတပည့်တော်အိမ်မှာလောက်တာပဲအိမ်မှာလောက်နေမရဘူးပြက်သားသားလောက်ရမှာနှစ်နဲ့ခြီးပြီးလောက်ရမှာအဲ့တော့ကျမ်းသာဒုက္ခကိုသိအောင်ပရမအကျမ်းသာမူလတန်းပြီးမှအလယ်တန်းမလားတို့တော့ အလဲတန်းပြီးမှအထက်တန်းမလားဒီလိုသွားမှာနာရကျင်နာသိဉ္စိခန္ဓာဒုက္ခမှန်သိအောင်အနိစ္စမှန်သိအောင်အနတ္တမှန်သိအောင်သိအောင်သိအောင်တို့တော်လို့သိတာဝိပဿနာလေအဲ့လိုသိဉ္စိခန္ဓာသိပါမလားတို့တော်လို့သိဉ္စိမခံအဲ့ဒီဒုက္ခသိပါနည်းနည်းပါးပါးလေးနာလည်းဖြတ်ပလိုက်ပြင်ပလိုက်တယ်လှုပ်ပလိုက်တယ်ပြောင်းပလိုက်တယ်ပြောင်းပလိုက်တော့ဘာဖြစ်လဲထိုင်လို့တော့ကောင်းသေးတယ် ဒုက္ခလို့မထင်ဘူးဒုက္ခလို့ထင်တယ်ငါအချိန်တော်ပိုးထိုင်နိုင်သေးတယ်ပိုးထိုင်နိုင်မှပေါ့ပြောင်းပြတာဟုတ်ဒါပေမဲ့မထိုင်တဲ့သူတွေဆိုရင်တော့တော်ပါတယ်ပြောင်းမယ်မတက်မတက်နိုင်လို့ပြောင်းတာပြစ်မပြောပါဘူးဒုက္ခသဘောကိုပြောတာနော်အဲ့တော့အတတ်နိုင်ဆုံးပေါ့ကွာတဏှာကြီးကွဲတတ်နိုင်တဏှာကြီးကွဲလောက်အတတ်နိုင်ဆုံးနားကျင်ကြိုက်ခဲနေတာပဲဒူးတွေပါတယ်မြန်ကွဲထွက်တော့မလို့တခါတည်းနားတဏှာကိုတန်ကြီးခံပြီဩ ဖျားပေါ်မှာထိုင်တာတော့မှဒီလောက်နာရင်ငရဲကြရင်စဉ်းစားကြည့်ဘယ်လောက်နာမလဲသတော်ကောင်းအမတမနာဘူးလားခံမှန်းကြည့်ပေါ့ဟုတ်တယ်မလားငရဲထားပါအောင်မှအချုပ်ဒီပါတွေကြတယ်အာသွမှုဟာလားမတော်တဆမှုတွေဖြစ်တယ်ဆိုလို့ချင်းအကြီးကျယ်မနာဘူးလားဗျာနားလားနာမနာလို့ကျင်လို့ထုံသေးတွေပါတွေပေးပြီးတော့ထိုးကခွဲရတယ်မလားသတော်ကောင်းအဲ့ဒါတော့မှပဲနားကျင်တယ်အဲ့တော့ အော်ခန္ဓာကြီးရတာဒုက္ခရတာပဲဆိုတာမှန်ဘူးလားအဲ့ဒီလိုသိလာတော့ခန္ဓာမလို့ခြင်းတော့ဘူးပေါ့သိပါများတော့လေခန္ဓာသိပါများတော့ခန္ဓာကြီးကဒုက္ခပဲအမျိုးမျိုးယောဂဝေဒနာတွေမကုပြန်လဲသေကုပြန်လဲနာအဲ့ဒါဩဒုက္ခပဲဒုက္ခခန္ဓာကိုယ်ရဲ့ဒုက္ခသဘောတွေဟိုကအကျရှည်ကြီးမစင်းသားတော့လည်းပဲသူတော်ကောင်းတို့နာကျင်ကြိုက်ခဲတဲ့ဝေဒနာကိုရှုမှန်နေနဲ့တစ်ခါတစ်ခါမပေါ်ဘူးလား သူတော်ကောင်းတို့ညံထဲမှာမပေါ်ဘူးလားအဲပေါ်တာအမှန်ပဲမမှန်တာကအရှေဝေးတော့မတွေးနဲ့နော်သူတော်ကောင်းတို့နည်းနည်းပါးပါးတော့ပေါ်မှာပဲဩငရဲဆိုရင်ပို့ဒုက္ခရောက်မှာပဲခန္ဓာကိုယ်ကြီးကအမှန်တန်ဆင်းရဲတာပဲအိုတဲ့သူတွေကြည့်ပါအခုဒီမှာအမေအိုအဖေအိုတွေပါတယ်ကဲကြည့်ပါလားသူတို့အောက်မှာမထိုင်နိုင်ဘူးပေါ်မှာထိုင်ရတယ်သွားလာတာမနေသွားနေရ ကဲအိုးလာတော့မဆင်းရဲဘူးလားတော်တော်အဲတွေ့နေတာပဲကို့အဖေတွေအမေတွေအိုးလာတွေနာလာတွေတွေ့နေရတာပဲဒုက္ခသစ္စာရင်နဲ့ရောက်ဖို့တော်တော်ခဲနေနော်တော်တော်ဒါကြောင့်မလို့သစ္စာလေးပါးမှာဒုက္ခသစ္စာကိုမလုပ်ရမလဲပိုင်းခြားသိရမယ်ဒုက္ခသစ္စာကိုပယ်ရမှာမဟုတ်ဘူးနော်ဒုက္ခသစ္စာကိုမလုပ်ရမယ်ပိုင်းခြားသိရမယ်ပိုင်းပိုင်းနိုင်နိုင် ထိုးထွင်းပြီးတော့သိရပိုင်းပိုင်းနိုင်နိုင်ကိုသိရ ပဲမနေနဲ့အော်ဒုက္ခပဲလို့ဘလောက်ပဲချမ်းသာချမ်းသာဘလို့ပဲနေကောင်းနေကောင်းဒုက္ခလို့ညံထဲမှာမြင်းနေရင်ဒီခန္ဓာကိုယ်ကြီးတစ်ဖြည်းမမောမှုတွေယော့သွားအကြာကြီးမယော့တာထားပါဗျာနှလုံးသွင်းတဲ့အချိန်တော့မယော့ဘူးလားတော်အောင်အဲအဲ့ဒီအစားအမှာပဲနည်းနည်းနည်းနည်းအစားအမှာလေနှမ်းတစီရစီမဖြစ်တော့လဲပဲနှမ်းနေများလာတော့စီမဖြစ်ဘူးလားတော်အောင်အဲ့ဒီလိုပဲညံသေးသေးလေးကနေညံကြီးကြီးဖြစ်ရမှာအဲ့ဒါ ကိုတွေ့သိလာတဲ့ဉာဏ်စာအုပ်ထဲဖတ်ပြီးတော့စဉ်းစားတွေပဲစဉ်းစားတာကတခါတည်းသိတာတော့အများကြီးသိတာပဲတရုပ်တရောဘာတရောအများကြီးသိတာနောက်ပြီးတော့မှရေပေါ်မှာအယုတ်ဆွဲသလိုပဲဖတ်ပြီးတော့ပြီးရောဒုက္ခကြောက်လည်းမကြောက်ဘူးခန္ဓာကိုယ်ကိုယ်ကိုယ်တိုင်တကယ်အနစ်နာခံပြီးတော့အနာခံပြီးအာထုတ်ထားတဲ့ခါကျတော့ဩနည်းနည်းလေးတဏှာကြီးလောက်ကလေးထင်အောင်နားလိုက်တာတေလူမျိုးမပဲအချုပ်တွေပါလေအကြခံပြီးတော့တုံးနေနဲ့ဖိတာတို့ တန်တုံးလေးနဲ့လှိမ့်တာတို့အမျိုးမျိုးအနှိမ့်ဆက်ခံအရိုက်နဲ့ခံဟာမိရှို့ခံရဟာအမျိုးမျိုးပဲခံရတဲ့ပုံကူတွေကဘလောက်များခံရမလဲတခါတဲ့ဒီခန္ဓာကိုယ်ကြီးဟာနောက်96ပါးနှိမ့်ဆက်တို့ခံရတာလေတဲ့ရွယ်ကြည့်လာတာဟောခန္ဓာကိုယ်ကြီးရတာဒုက္ခရတာပဲခန္ဓာတကယ်ဒုက္ခပဲဒီဒုက္ခမှလွန်မြောက်ခြင်းလို့ရှင်တလန့်ပဲရှိတယ်ဝိပဿနာအားထုတ်ဖို့ဘယ်လမ်းပဲရှိလဲတော်အောင်လို့အဲဝိပဿနာအားထုတ်ရမယ် လမ်းမှန်မှသူများတွေလည်းကြင့်နေကြတာပဲနှီးမျိုးစုံကြင့်နေကြတာပဲသမထတွေများတယ်တချို့လည်းလမ်းမှတွေဖြစ်ကြတယ်သမထလည်းသူကလည်းသူအသုံးမနာပါပဲဝိပဿနာပြန်ကူးရင်ကောင်းပါလေတချို့ကဝိပဿနာပြန်ကူးဖို့မဟုတ်ဘူးဒါပဲကြင့်နေကြစိတ်ငြိမ်ရင်ပြီးရောလောလောဆယ်လက်လက်ပါရပြီးရောဆိုလုံးကြတယ်ခန္ဓာရဲ့ဒုက္ခသစ္စာမသိရင်မြမာကြီးပဲဖြစ်ဖြစ်နောက်ပြန်ပြီးဝက်မဖြစ်နိုင်ဘူးလားအဲယောဂီတို့က သမရဇန်နေအကြီးအကျယ်ရတဲ့သူတဲ့တာမိုးရှိတယ်။ပြောသူဘာဇန်နေရရယောဂီတို့ကတကယ်ခန္ဓာကိုဒုက္ခမြင်လာရင်ဒီခန္ဓာကြီးကိုညင်းငွေ့လာတန္တရာကြီးကိုညင်းငွေ့လာခန္ဓာတန္တရာကိုညင်းငွေ့လာလို့ရှင်လွတ်အောင်ကြိုးစားခြင်းနဲ့စိတ်တွေပေါ်မလာဘူးလားအဲအဲ့ဒါနိဗ္ဗာန်ရောက်မဲ့စိတ်ပဲလုံနိုင်သေးတာမလုံနိုင်သေးတာထားဒီခန္ဓာကိုယ်ကြီးရရင်ဒုက္ခပဲဒီခန္ဓာကိုလွတ်အောင်ကြိုးစားမယ် အဲ့တော့ပထမကိုရည်ရွယ်တာတွေဒါနတွေသီလတွေတဲ့ပို့ပြီးတော့လုံးဖြစ်လာအဓိကဘာဝနာကိုပို့လုံးဖြစ်လာမကြောင်လဲတဲ့နှလုံးသွင်းမှန်လို့နှလုံးသွင်းရတရားနာတော့လဲနှလုံးသွင်းမှန်တယ်အာထုတ်တော့လဲပဲနှလုံးသွင်းမှန်တာကိုအားပေးတယ်အပြန်အလှနှလုံးသွင်းမှန်လိုက်အာထုတ်လိုက်အာထုတ်လိုက်နှလုံးသွင်းမှန်လိုက်နှလုံးသွင်းမှန်တာအာထုတ်တာကိုကျေးဇူးပြုလိုက်အာထုတ်တာကနှလုံးသွင်းမှန်တာကိုကျေးဇူးပြုလိုက်အပြန်အလှကျေးဇူးပြုတာ အခုဓမ္မတရားအားထုတ်ရင်းနဲ့နှလုံးသွင်းမှန်ရင်သူတော်ကောင်းတို့တန်တရားကင်းပြီးကြိုးစားဖို့အတွက်တရားအားထုတ်တဲ့အခါမှာနှလုံးသွင်းမှန်ဖို့ပြောနေတာနော်ဆင်းရဲကြီးကိုကြောက်ရင်ဆင်းရဲလေးတွေကိုကြိုးစား၍သိခံကြိုးစား၍သိခံဆင်းရဲကြီးဆိုတာအပယ်ဆင်းရဲအိမ်အောင်ဆင်းရဲတရားအနေနဲ့ဒီလိုမြင်ရမယ်နော်သူတော်ကောင်းတို့အပယ်လေးပါးကြတာလဲဆင်းရဲပဲတဏှာရဲ့ကြေးကျွန်ခံနေရတာလည်းပဲ ဆင်းရဲပဲသူတော်ကောင်းတို့ဘလောက်ပဲရွှေတွေငွေတွေချမ်းသာချမ်းသာဆင်းရဲပဲဘာစိတ်ကလွတ်မှမလွတ်လပ်ပဲလောဘဒေါသရဲ့အုပ်ချုပ်မှုခံနေရမနဲ့မိုးလင်းလဲလောဘဒေါသတော့ကြလောဘဒေါသဖြစ်နေတာအဲ့လိုမဟုတ်ဘဲနဲ့ဇန်တွေဝင်သားနိုင်မယ်ဖလားသမဘတ်တွေဝင်သားနိုင်မယ်ဆိုမကောင်းဘူးလားဗျာအဲအမှန်ကိုသိဖို့ပြောတာပါกินတာမกินတာထားအမှန်ကိုသိထားဖို့ကိုအချိန်မရအချိန်ဟိုမကောင်းသေးခင်တော့ ဖះလောင်းတော်မှမกินဘူးဒီလိုပဲအုံးနဲ့အိမ်နဲ့နေရတာနောက်ပိုင်းကျတော့လွတ်သွားတာပဲအဲ့တော့တရားထုတ်တဲ့အခါမှာဒီဒုက္ခဝေဒနာတွေကိုတဲညှိခံပြီးအာထုတ်တာကိုကိုကိုညှင်းသေးတဲ့အကျင့်မဟုတ်ဘူးနော်တော်အောင်လို့ကိုကိုကိုညှင်းသေးတာမဟုတ်ဘူးတဲ့ဘလို့ညှင်းသေးတာလဲဆိုတော့ကိလေသာကိုညှင်းသေးတာပြင်းညင်နဲ့ပြောင်းညင်နဲ့ကိုယ့်ကိုညှားခြင်းနဲ့အဲ့ဒါလောဘကိလေသာမလားတော်အောင်လို့ကိုယ့်ကိုညှားတာကိုယ့်ကိုတက်တက်သားသားနေတာ တရားအာမထုတ်ခြင်းနှံ့နေခြင်းတာအိတ်နေခြင်းတာအဲ့ဒါလောဘမလားအဲအိတ်ဒါကတော့လောဘလည်းပါလဲဒေါသလည်းပါလဲကုံဆုံးပါတာပေါ့ဗျာစာမှာတော့အများကြီးပဲထင်ရှားတာကိုပြောတာအဲ့တော့တရားမထုတ်ခြင်းအိတ်နေခြင်းတရားမထုတ်ခြင်းစကားပြောခြင်းတရားအာမထုတ်ခြင်းရှောက်သွားခြင်းလေအဲ့ဒါလောဘတွေမလားတော်အောင်လို့အဲခန္ဓာကိုယ်ညာခြင်းအဲ့ခန္ဓာကိုယ်ညာခြင်းနဲ့လောဘကိုညှင်းသေးတာအတ္တကိလမလားကိုယ်ကိုယ်ကိုညှင်းသေးတာမဟုတ်ဘူးလောဘကိုညှင်းသေးတာ လောဘကိုညှင်းသေးတယ်မခံညင်းတဲ့ဒေါသကိုလည်းညှင်းသေးတာလောဘဒေါသနည်းသွားအောင်လုပ်တာဘာဖြစ်လို့လဲရှုမှတ်နေလို့ဘာဖြစ်လို့ပါလဲဒီတိုင်းအသက်လို့ကြီးဟိုဝေဒအသင်တယ်လို့ဗေဒင်ကျမ်းကန်နေလို့ရတရားခြေတယ်လို့ဒီတိုင်းကြီးကြိတ်မေးပြီးတော့မင်းသွေးတဲ့တန်ုံရှိတယ်ဓာတ်လည်းနည်းနည်းခွဲလိုက်သွေးထွက်သွားအောင်လေဟုတ်တယ်မလားဒါသူ့ဟာနဲ့သူပေါ့ဗျာလောကီဟာမပယ်ပါဘူးသူ့ဟာနဲ့သူမှန်တဲ့ဟာလည်းမှန်တာပဲ လောကီနဲ့မတူဘူးဆိုတာကိုပြောတာဟုတ်လားအဲ့လိုရတရားခြေတာမဟုတ်ဘူးဒုက္ခဝေဒနာရဲ့သဘောကိုသိအောင်ကြိုးစားနေတာဒုက္ခဝေဒနာရဲ့သဘောကဘာတွေလဲဒုက္ခဝေဒနာလောလောဆယ်ညှင်းသေးတယ်မညှင်းသေးဘူးလားတော်အောင်ညှင်းသေးတယ်ဆိုတာမှန်ဘူးလားအဲအမှန်ကိုသိတာတစ္ဆာသိတာမှန်လိုက်တာမှတကယ်ညှင်းသေးတာပဲဒီမှာခန္ဓာကိုယ်ငြိမ့်ငြိမ့်ထားလို့မရဘူးတီးကောင်လို့ဖြစ်လာတွန့်လိန်လာတယ် ဘာဖြစ်လို့တွန့်လိမ့်လားနာလို့ဘောသူတော်ကောင်းတို့မလေးခဲခဲရင်မဟုတ်ပါဘူးဗျာနာလို့တွန့်လိမ့်လာတာမလားကိုယ်တိုင်လုံနေတာပဲသူတော်ကောင်းတို့ကိုကတမင်တက်တက်လောက်တာမဟုတ်ဘူးသူ့ဘာသူနာတော့မချိမဆန်ဖြစ်လာလေခတ်ဒူးတွေဘာတွေဟိုဘက်လိုတဘက်လိုခါတဲ့ခါတွေဘာတွေကော့ကက်လာတယ်နာတာဝိုးသူတော်ကောင်းတို့ကြည့်ရတာတော့တနာဖို့ကောင်းပါလေဒါပင်နဲ့ဝန်တာဖို့လည်းကောင်းတယ် ဒါဒုက္ခမှလွတ်မဲ့ပုံကိုပဲအဲ့ဒီပုံကိုပါဟုတ်တယ်မလားအဲနှပ်ပြီးတော့အဲ့ရတဲ့နှပ်ပြီးသချင်းဆိုနေတဲ့ပုံကိုကသနာစရာဘာလို့လဲ तू ကပဲသွားဖို့များတာ哦ဟုတ်တယ်မလားဓမ္မနာကျင်ကြိုက်ခဲခံပြီးတော့တခါတည်းအာထုတ်နေတဲ့ပုံကိုတွေကသနာတော့ဒုက္ခဝေဒနာတွေကြောင့်ဒုက္ခများတော့တော်တော်ခံစားနေရသို့တော်လည်းအဲ့ဒီပုံကိုကဝမ်းသာစရာအတုယူစရာအပယ်လွတ်မဲ့ပုံကိုဟုတ်တယ်မလားအဲ အဲ့တော့နားကျင်ကြိုက်ခဲလာတဲ့လူတန်းကြီးခံတော့ညင်းသေးတဲ့နှိပ်စက်တဲ့သဘောကိုအရင်သိမသိဘူးလားတော်ကောင်းလို့အဲ့သိရင်ဝိပဿနာပဲအဲ့ဒါဝိပဿနာဆိုတာသိမှနောက်ဒုက္ခဝေဒနာတွေကတက်လာလိုက်ကျသွားလိုက် တန့်နေလိုက်တက်လာလိုက်ကျသွားလိုက်တက်တာတော့များတာပေါ့ဗျာအဲ့တော့ပြောင်းမနေဘူးလားတော်အောင်နည်းနည်းလေးနာရနေပိုးနာပိုးနာပိုးနာပိုးနာလာတယ်မချိမဆနာလာတယ်ဟော ပြောင်းမနေဘူးလားသတော်ဟောင်းအဲထင်ရှားတာတော့ဒုက္ခညှင်းတဲ့တာထင်ရှားတာပေါ့ဗျာပြောင်းတာလည်းထင်ရှားတာပဲဒါကြောင့်ဒီဘက်ကနာတော့ဟိုဘက်ကိုဖျက်ဆိုရောက်သွားတပည့်ဒူးကောင်းကနာနေတာပြောတော့ပြညတ်လို့ပြောရတာပေါ့ဗျာဟိုဘက်ရောက်သွားပြန်ချင်းမျက်စိရောက်ချင်းမျက်စိရတခါတပည့်ပြန်ရောက်လာပြန်အောင်တော့ခါရောက်သွားပြန်ပြီတော့ကြတင်မရောက်သွားပြန်ပြီအနာရပရမရိုးရိုးနာနောက်ကျတော့ပူချိန်ချိန်ချိန်ချိန်ချိန်နဲ့နားလာပြန်ပြီ ဟာတော့ကြောင့်မခံနိုင်တော့အောင်နာလာပြန်ပြီကဲပြောင်းနေဘူးလားတော်အောင်အမှတ်နိုင်တဲ့အခါကျတော့မချိမကြနာရာကနေပြီးတော့ဖြည်းဖြည်းဖြည်းဖြည်းရော့သွားတာလည်းရှိတယ်ဖြတ်ဆိုတခါတည်းအကုန်ပျောက်သွားတာလည်းမရှိဘူးလားရှိတယ်ရှိတယ်မရောက်သေးလဲရောက်မှာပဲနောက်ရောက်တဲ့သူလည်းရောက်တာပဲအဲ့ဒါပြောင်းနေတာမလားဒါကြီးကဖြုတ်တဲ့အထိ ဘရောမှပျောက်မှာမဟုတ်တော့ပါဘူးဒါကြီးကတော့ဒီလိုပဲနေတယ်ဘယ်ဟုတ်မလဲတတိတမာတိအားမကောင်းသေးလို့မပျောက်သေးတာအားကောင်းလာတဲ့အခါကျတဏှာမှာစုပြီးဖျားဆိုကျေးဇူးတော်ရှင်ချမ်းမြေဆရာတော်ဖျားကြီးလို့ပေးမှလည်းပါတယ်လေကိုယ်တိုင်လည်းပဲတွေ့နေကြတာပဲတော်အောင်ဟုတ်တယ်မလားရှော့ဆိုရော့သွားတာလည်းရှိတယ်ရေလောင်းချလိုက်တယ်ဖြန်းဆိုပျောက်သွားတာလည်းရှိတယ်တမာတိတကယ်အားကောင်းလာရင်တော့ယောဂီတို့ဝေဒနာကြောက်ကိုမကြောက်ဘူး နာတဲ့ဝေဒနာကိုတမာတိနဲ့စိုက်ကြည့်လဲစိတ်စိတ်အမွာမွာကိုယ်ထွက်သွားတာတခါတည်းဟိုမှန်ကိုမှန်ကိုတဏှတ်နဲ့ပြစ်သလိုဒိုင်းဒိုင်းဒိုင်းဆိုကိုယ်ကကုန်တယ်လို့ပဲကိုလုံးကိုယ်ကကုန်တာပဲဝေဒနာတွေအကုန်ပြောက်ကောဒါအာနာပါနဇန်နေရနေလို့ရှိရင်အဲ့ဒါကိုလည်းပဲထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်တမာတိကောင်းတယ်တော်ကောင်းငိမ့်ပဲငိမ့်ပဲငိမ့်ပဲငိမ့်ပဲငိမ့်ပဲငိမ့်ပဲငိမ့်ပဲနဲ့အဲ့ဒါလည်းตายရတတ်တယ်နော်တော်ကောင်းလို့ ဆိုပါပေါ်တက်ထိုင်ပြီးကားပေါ်မှာလိုက်သွားသလိုညိပ်ပဲညိပ်ပဲနဲ့ตายရတတ်တယ်မตายရနဲ့အဲ့ဒါလည်းမှတ်ပေးအဲ့တော့ဝေဒနာရဲ့သဘောဒုက္ခဝေဒနာကိုရှုမှတ်နေတာကိုယ့်ကိုညှင်းသေးတာမဟုတ်ဘူးနော်ကိုယ့်ကိုညှင်းသေးတာမဟုတ်တော့ဘလို့ညှင်းသေးတာလဲအေးလောဘဒေါသတွေကိုညှင်းသေးတာလောဘဒေါသညှင်းသေးရင်မောဟလည်းပါသွားတာမောဟဆိုတာတွေးဝေတာအမှန်မသိတာမလားသတော်အဲ့နေမှာမောဟမဟုတ်ဘူးနော်တွေးဝေတာအမှန်တရားတွေကိုတွေးဝေတာမသိတာ ခန္ဓာကိုယ်ကြီးနှိမ့်ဆက်တယ်ဆိုတာအာမထုတ်တဲ့လူသိပါမလားအခုသူတော်ကောင်းတို့ကတန်ကြီးခံအာထုတ်တော့ခန္ဓာကြီးကတဲနှိမ့်ဆက်တာပဲတကယ်ဒုက္ခသစ္စာတကယ်မှန်တာပဲလို့မသိဘူးလားဗျာသိတာဝိဇ္ဇာအမောဟပညာအမှန်မသိတာကမောဟအဝိဇ္ဇာအညာဏဟလာမောဟကြီးမသိဘူးဗတ်စာစာဝန်နေမပြေလည်မှဆင်းရဲတဲ့အောင်းမြင့်ကျမ်းမာရေးမကောင်းမှဆင်းရဲတဲ့အောင်းမြင့် အခုဒုက္ခသစ္စာဆိုတာကျမ်းမာရေးဘလောက်ကောင်းကောင်းစာဝတ်နေရေးတွေဘလောက်ပြည့်စုံပြည့်စုံလူတွေမဟုတ်ဘူးနတ်မင်းပဲဖြစ်ဖြစ်ခန္ဓာကိုယ်ကြီးကဒုက္ခပဲအမြဲတမ်းနှိမ့်ဆက်နေတဲ့သင်္ခါရတရားတွေကဒုက္ခပဲလူမင်းတို့နတ်မင်းတို့ပြောတော့သင်္ခါရပေါ့ဗျာသင်္ခါရတွေကအမြဲတမ်းဖောက်ပြန်ပြောင်းလဲပျက်စီးနေလို့နှိမ့်ဆက်နေတယ်မလားသူတော်ကောင်းတို့အဲ့ဒီဘောကိုသူတော်ကောင်းတို့တန်ကြီးခံရှုမှတ်တော့မသိဘူးလားဗျာအဲသိတာအာမောဟပဲဝိဇ္ဇာပဲအဲ့ဒါညံပဲ အဲ့တော့လောဘကိုလည်းပဲကိုယ့်ကိုတက်တက်သားသားနေခြင်းနဲ့လောဘကိုလည်းနှိမ့်ဆက်ရာရောက်တယ်။တိုင်းကြီးမခံနိုင်တဲ့ဒေါသကိုလည်းနှိမ့်ဆက်ရာရောက်တယ်။အမှန်တရားမသိတဲ့အဝိဇ္ဇာကိုလည်းနှိမ့်ဆက်ရာမရောက်ဘူးလား။အဲ့ဒါကြောင့်မလို့ဒီလမ်းဟာနိဗ္ဗာန်သွားတာဒီမစ္စည်းမပရိပဒါ။အပေါ်ယံပိုင်းကတော့ညင်းသေးသလိုထင်ရတတ်တယ်။အပေါ်ယံပိုင်းနဲ့အတွင်းပိုင်းပေါ့ဗျာ။အပေါ်ယံပိုင်းကတော့ ချွေးတင်တန်နေပြန်ပြီးတော့တခါတည်းနားကျင်ကြိုက်ခဲမချိမဆနားနေတော့မဖြုံနဲ့မဖြုံနဲ့မပြင်းနဲ့ယောဂီမပြင်းနဲ့ယောဂီသရတင်ထသရတင်ထသရတင်ထဆိုတာကျေးဇူးတော်ရှင်တဲမှုဆရာတော်ဘုရားကြီးတို့ပို့တယ်သရတင်ထသရယောဂီသရတင်ထမလုံနဲ့မလုံနဲ့မကုန်းနဲ့မပြင်းနဲ့ဒါလို့အဲ့တော့မှတ်တမဲ့ဆိုတော့ဆင်းရဲဆိုလို့ပဲအပေါ်ယံပိုင်းကတော့ကိုယ့်ကိုညှင်းတဲ့အတ္တကိလမဏနဲ့ခတ်ဆင်နေမယ်အတွင်းပိုင်းအနှစ်သာရကအတ္တကိလမဏမဟုတ်ဘူးနော်ဆိုတော့ဘာလမ်းပါလိုက် မဇ္ဈိမပရိပဒာမဇ္ဈိမပရိပဒာတမ္မာဒိဋ္ဌိလမ်းလောဘဒေါသမောဟကိုပယ်တတ်တဲ့လမ်းရှုမှတ်တိုင်းရှုမှတ်တိုင်းရှုမှတ်တိုင်းဟာလောဘလည်းနည်းသွားတယ်ဒေါသလည်းနည်းသွားတယ်လက်ကျင့်ယူရတာပေါ့လက်ကျင့်မှများရင်နိုင်သွားတာပဲချက်ချင်းကြီးကတော့မနိုင်ဘူးပေါ့လက်ကျင့်မှများတဲ့အခါကျတော့ပြင်းပြင်းဖြုတ်ကျင်တဲ့စိတ်တွေလည်းညော့သွားတယ်တတိတေသမာတိတွေအားကောင်းလာတော့ဖြုတ်ပါဆိုတော့မဖြုတ်ချင်တော့ဘာဖြစ်လို့လဲ तू ကမှတ်ကောင်းနေတယ်မလားဆိုတော့ကောင်း မကောင်းတဲ့တုံတောင်ဖြုတ်ချင်မှမဖြုတ်ချင်ဘူးသူတော်ကောင်းတို့ဒါလေးဟာကိုယ်တိုင်လောက်ကြည့်ကိုယ်တိုင်သိမယ်တရားသိတယ်သူလည်းသိနေတာပဲဝေဒနာတွေမချင်းမတခံစားပြီးတော့ပြန်လဲကြတော့ချမ်းသာမှတ်လို့ကကောင်းအဲ့ဒီအချိန်မှာဖြုတ်ပါဆိုတော့ဖြုတ်ချင်ဘူးကျက်သားဝတ်သားကျွေးလည်းမသားချင်ဘူးဘာမှမကြည့်ချင်ဘူးဘာမှမသိချင်ဘူး မလို့မိတ်နေထိုင်နေထိတယ်သိတယ်ထိုင်နေထိတယ်သိတယ်ချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ထိုင်နေထိတယ်သိတယ်ချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ထိုင်နေထိတယ်သိတယ်ချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ဒါလိုဖြစ်နေတာတဏှာဤနနာဤဒါလေးပဲအဲ့ချမ်းသာတာကိုမှဲခံစားနေရင်လည်းပဲလောဘဖြစ်သွားအောင်မနော်တော်အောင်လို့အဲအဲ့ဒါကိုလည်းပဲတင်းတင်းရင်းရှုမှတ်ရပြောကျင်တာကယောဂီတို့နားကျင်ကြိုက်ခဲနေတာကိုတန်ကြီးခံထိုင်လို့ရှိရင်တချို့က ဒါတက်တက်ကြီးအနာခံနေတာပဲဒေါမနတဖြစ်မှာပဲကိုယ့်ကိုညှင်းသေးတာပဲဒီလိုပြောတာတွေကညာကြီးပဲရှိကြတယ်ဒေါမနတတွေဖြစ်နေမှာပဲဆွေဦးစိတ်ကြီးဖြစ်နေမှာပဲအဲ့လိုလေးလေးထိုင်ပြင်ပြ15မိနစ်လောက်ထိုင်တော်ပြီးပြင်ပြထိုင်နေရမလို့ဘူးသိပြီးတာပဲဒါတွေလည်းမရှိဘူးလားအဲ့ဒါအမားလေအမားအမားအဲ့ဒါဘရောမှနိဗ္ဗာန်မရောက်မဲ့အလုပ်အဲ့ဒါဘရောမှမညာခွန်ကြောင့်မရဘူးအဲ့ဒီစိတ်မျိုးနဲ့အဲ့ဒါ တန်ကြီးခါနိဗ္ဗာန်ရောက်ဆိုတာဒီနေရာမှာဆုံးလုံးဆရာတော်ဘုရားကြီးလည်းဟောထားတာတကယ်ရတဲ့ဆရာတော်ကြီးတွေဟောထားတာမခန္ဓာမှန်ပါပြီဒီတရားတဲ့ခန္ဓာလင်တန်တာကြောမျောလိမ့်များမခန္ဓာတဲ့တရားတွေ့တာမှန်တဲ့တရားတွေ့တာနားကျင်ကြိုက်ခဲနာမှန်ဦးလားတော်အောင်ဒုက္ခသစ္စာလေးတော်အောင်ဒုက္ခသစ္စာသိအောင် တက်တက်ကြီးကိုယ့်ကိုယ်ကိုစူးပေါ်တက်ထိုင်တာမဟုတ်ဘူးနေပူတဲ့သွားလှမ်းတာမဟုတ်ဘူးထမင်းမစားဘဲနဲ့မြက်စားပြီးကျင့်တာမဟုတ်ဘူးကောင်းကောင်းမွန်မွန်စားပြီးကျင့်တာမလားတော်အောင်အဲ နေပူတဲ့ထွက်ထိုင်တာမဟုတ်ရိတ်ထဲမှာဆိုဖာနဲ့ထိုင်တာကဲကိုယ့်ကိုညင်းသေးရရောက်ပါကိုယ့်ကိုညင်းသေးတာမဟုတ်ဘူးဘလို့ညင်းသေးတာလဲအေးကိလေသာကိုညင်းသေးတာလောဘဒေါသမောဟတွေကိုညင်းသေးတာနှံ့နေခြင်းနဲ့အပြင်းတစ်ခြင်းနဲ့လောဘကိုညင်းသေးတာပြင်းတဲ့သူတရားမထုတ်နိုင်ဘူးစိတ်တော်စိတ်ဆိုးတဲ့ပုံကိုတောင်းတောင်းမထုတ်ဘူးဘွာဒါထုတ်မှရမှာလားကုသိုလ်လုပ်နေရတာပဲอืม तू မမထုတ်ချင်တာဟုတ်ဗျအဲ့ဒါ ဒေါသကြီးတဲ့သူကလည်းနည်းနည်းလေးနာပြင်ပလိုက်တာပဲဇိုးဆက်နဲ့ပြင်ပလိုက်တယ်မှတ်ပြီးတော့ပြင်မာပြောလဲအဲ့ဒါဇိုးဆက်နဲ့ပြင်ပလိုက်တာအဲ့ဒါစိတ်ဆိုးလို့မလားအဲ့ဒါဒေါသမလားအဲဒေါသကြီးတဲ့သူကသီလလည်းပြတ်တတ်တယ်ဒါအိန္ဒြိယတံမရသီလပြတ်တယ်ခေါ်တယ်သူများအသက်မတတ်တော်လည်းပဲအဲဒေါသကြီးတဲ့သူကအဲ့ဒါတုံတုံတရားမရဘူးအဲ့ဒါအဲ့ဒါသိဉ္ဇခံရတယ်ပြင်းပြင်းနဲ့ပြင်းပြင်းနဲ့ပြင်းပြင်းနဲ့ပြင်းပြင်းနဲ့ပြင်းပြင်းနဲ့ပြင်းပြင်းနဲ့များများမှတ်လိုက်နောက်မပြင်းပြတော့ဘူးဆက်မှတ်လို့ရတယ် တိုင်ကြီးခံနိဗ္ဗာန်ရောက်ဆိုတာပြောနေတာနော်သတော်အောင်လို့ဟောတရားရှိရှိကြာကြာအားထုတ်တယ်ဆိုရင်ညတာမသားဘူးဟောရှစ်ပါးသီလနဲ့တချို့ကလည်းစားဘာဖြစ်တယ်တရားအားထုတ်ပြီးတာပဲဆိုတာကျမ်းမာရေးမကောင်းရင်တော့ထားပါကျမ်းမာရေးမကောင်းလို့စိတ်တပိုင်တော့ရလို့ကျမ်းမာရေးကောင်းလို့ရှိရင်ဗျာမသေးခင်ဥပုပ်ဆောင်ပါတာဒီခန္ဓာကိုယ်ကြီးသေပြီးအလောင်းခေါင်းနဲ့ထဲတော့ဥပုပ်ဆောင်လို့ရပါဦးမလားအဲတရားအားထုတ်တိုင်းမဉဏ်ဖုန်ဉဏ်တန်းရတာမဟုတ်ဘူးဗျရပါမလားသူတော်ကောင်းတို့ မရတော့ဒါနသီလအထောက်ပံ့ပေးတာပေါ့ရှင်ဘာသီလဆောင်တော့ကုသိုလ်ပို့မရဘူးလားအဲငါးပါးသီလဆောင်လုပ်လို့ရတာပဲတဲ့ငါးပါးသီလဆောင်လုပ်လို့ရတာတော့ဟုတ်တာပေါ့ဒီတတန်းတိုးတိုးလေးရဲ့တော့ကြသေးမှာသေးတဲ့အခါကျတော့သီလများများဆောင်ထားတဲ့ရှင်ဘာသီလများများဆောင်ထားတဲ့ပုဂ္ဂိုလ်ကငါးပါးသီလသမားတဲ့ပို့ပြီးတော့ကုသိုလ်ပို့မရဘူးလားအဲ့ဒီကုသိုလ်ကတမာရီကိုထောက်ပံ့ပေးတယ်ကုသိုလ်ကအလကားအချင်းကြီးဖြစ်တာမဟုတ်ဘူးကုသိုလ်များတဲ့ပုဂ္ဂိုလ်က နှလုံးသွင်းမှန်မှန်နဲ့ဉာဏ်ပညာဥရှိတဲ့ကုသိုလ်များတဲ့ပုဂ္ဂိုလ်ကမြန်မြန်တမာရိရတယ်ကုသိုလ်၅ပါးဘုမှမရှိတဲ့ပုဂ္ဂိုလ်ကစားဖို့တော့ဖို့တော့မရှိဘူးခန္ဓာကိုယ်ကလည်းယောဂပေါင်း16000ဖြစ်နေတယ်ယောဂဖြစ်တယ်ဆိုရင်အမတန်နာတယ်နော်သူတော်ကောင်းတို့ဆေးထိုးရတာတွေဆေးစားရတာတွေမနာဘူးလားနာတယ်သူတော်ကောင်းတို့ခွဲရတာတွေစိတ်ရတာတွေနာတာပဲအဲ့တော့ကျမ်းမာရေးမကောင်းဘူးဆိုတဲ့ကသူတော်ကောင်းတောင်းတောင်းတရားရဖို့လွယ်ပါ့ အဲအဲ့တော့ကုသိုလ်ရအောင် ရှစ်ပါးသီလဆောင်းရတယ်ချွင်းချက်ကတော့ဒီလိုပေါ့ကျမ်းမာရေးမကောင်းလို့ဆေးတစ်ပါးတောက်တဲ့တောက်ပေါ်ဆံမျိုးတစ်ပါးရင်းနဲ့ကျမ်းမာရေးကောင်းတဲ့သားနဲ့ခန္ဓာကိုယ်ကြီးပိန်သွားမှာဆိုလို့အာရော့သွားမှာဆိုလို့အဲ့ဒါနဲ့ဥပုပ်မဆောင်တဲ့ပုံကိုယ်တွေဟောတေကံနိကြမှာဥပုပ်ဆောင်နေပါတယ်ဆိုရပါအဲဖះဟောထားတာသဗ္ဗညုတရွှေညာတော်ကြီးနဲ့ဟောထားတာအကျိုးရှိသေးခြင်းလို့ဟောထားတာအလကားဟောထားတာမဟုတ်ဘူး တရက်ဆောင်ရင်တရက်ပုံကုသိုလ်ရတယ်ဒါကြောင့်မလို့သီလရှင်တွေယဟန်တွေတက်နိုင်ကြဝတ်ကြတရက်ရနှစ်ရဝတ်ကြိုးစားကြမြဲတာမမြဲတာထားမြဲမြဲမမြဲမြဲတရက်ရတရက်မမြတ်ဘူးလားဗျာအဲအဲ့ဒါအာမပေးဘူးဟဲ့လားကပြရပြသမားများတယ်နင်းဟိုမြောက်ဒီမြောက်ဖြစ်လိမ့်မယ်တကယ်ဖြစ်နေတာသူဖြစ်နေတာဟိုမြောက်ဒီမြောက်ကအဲ့ဒါဟိုမြောက်ဒီမြောက်ဖြစ်လိမ့်မယ်လောကီဘက်ကလည်းမောင်းမြောင်းဟိုဘက်ကလည်းမြောင်းတော့ကြောင့်နင်းစိတ် စိတ်ကမပါလို့ပြန်ထွက်လာရင်ဘယ်နဲ့လုံးမလဲဘာဖြစ်လဲထွက်ထွက်ထွက်ထွက်အိမ်အောင်ကြကြဘာဖြစ်ဖြစ်တရက်ရတော့တရက်မမြတ်ဟူလားတော်အောင်လို့အဲသေတာသေသွားတယ်တရက်မှသီလရှင်မွေးလိုက်ရတဲ့မျိုးသမီးတွေတရက်မှဘုန်းကြီးမွေးလိုက်ရတဲ့ယောက်ျားတွေမရှိဘူးလားရှိပါတယ်ဗျအဲမနာဘူးလားအဲ့လားအဲခေါင်းနဲ့ရောက်ခါနီးမှလှုပ်ချင်ပါတယ်ဆိုရမလားအဲ့ဒါကြောင့်မလို့အားပေးရတယ်ကိုသားသမီးတွေပါလို့လှုပ်တရက်ရနှစ်ရလှုပ်ဟာကျေးဇူးတော်ရှင်မိုးဘုရားတော်ဖဲလဲဟောထားတယ် အလုံးမရှိရင်ခက်မှာပဲတဲ့လူဆိုတာအလုံးနဲ့ပိုင်အလုံးမရှိတာမခက်ပါဘူးဗျာတဲ့ကိုလိုကလိုင်းလို့ရှင်းတယ်ဟုတ်တယ်မလားအလုံးမရှိတာမခက်ဘူးတဲ့တရားမရမှခက်မှာမောင်လားတော်ကောင်းလို့တရားမရရင်အပယ်သွားမှာလေအလုံးမရှိလို့ရှင်ရှိတာလေးကတ်သက်စားပြီးတရားအထုတ်ရတယ်အလုံးမရှိဘဲနဲ့အထုတ်နေပုံကိုရှိတယ်မလားဒီနိုင်ငံမှာလည်းပြောတာမဟုတ်ပါဘူး ဘယ်နိုင်ငံဖြစ်ဖြစ်သူ့ဟာနဲ့သူအလုတ်ချပဲနဲ့မရလို့ဒါလိုပဲကြုံတာနဲ့စားပြီးတော့နေရတာမရှိဘူးလားဆိုတော့အဲအဲ့တော့ကြုံတာနဲ့စားနေအားထုတ်နေတော့မကောင်းဘူးလားဗျာအားထုတ်နေတော့တရားရသွားတော့သေတော့ကောင်းတဲ့နေရာရောက်တာပေါ့ဟုတ်လားဘာမှအာမထုတ်ပဲနဲ့စည်းစိမ်နေရင်မူးပြီးတော့မေ့လျော့ပေါ့ဆနေတဲ့ပုံကိုယ်တွေပဲမကြနိုင်ဘူးလားအခုဒီမှာတရားအားထုတ်တဲ့နီးရပင်မခံတဉ္ဇိခံအားထုတ်တာသူတော်ကောင်းတို့အတ္တကိလမထာမဟုတ်ဘူးဆိုတာသဘောပေါက်အောင်လို့ ပြောနာနော်အတ္တကိလမထာမဟုတ်ဘူးကိုယ့်ကိုညှင်းသေးတာမဟုတ်ဘူးအပေါ်ယံပိုင်းအနေနဲ့တော့ခတ်စင်တင်တူတယ်မထမင်းဟင်းကောင်းနေနဲ့စားနေတယ်ဟောအတ္တကိလမထာသမားတွေကဒါဆိုရင်ဒါကာမဂုဏ်တွေခံစားတာပဲတို့ကမြက်စားမယ်တချို့ဆိုရင်နွားလေးတွေမစင်ဝင်စားတယ်ကဲနောက်ပြီးတော့မြေကြီးမှာချကျွေးရကိလေသာဖြစ်မှာဆိုလို့တဲ့လေးပတ်ထောက်စားတယ်အမျိုးမျိုးကျင့်ကြတာပဲအဲ့ဒါ တို့ကကောင်းကောင်းမွန်မွန်စားရတယ်ဖရာယဟန္တာတွေလည်းအမွန်မြတ်တွေလှူတာအမွန်မြတ်တွေဖုံးပေးတာပဲမလားအဲ့ဒါကိုကာမတုခံလိယာနုယောဂလို့ပြောလို့ရပါအမွန်မြတ်သုံးဆောင်မင်းနဲ့တတိပညာနဲ့သုံးဆောင်တာဟုတ်တယ်မလားဟိုငေးဒီငေးနဲ့ရှုခင်းလေးတွေကြည့်ပြီးစားတာမဟုတ်ဘူးနော်ယောဂီတို့ဘလို့စားရမှာလဲမတ်တရိနဲ့စားကြဟိုကြည့်ဒီကြည့်နဲ့တယောက်မျက်နှာတယောက်ကြည့်စားလို့ရှိရင်တော့ဘယ်လိုမှတ်ပါမလဲဗျအဲ့ဒါ ရောရင်တို့ရှုမှတ်စားရမှာနော်ဘလောက်ကောင်းကောင်းစားတာဘာကြက်သားလေးဝက်သားလေးဘာစားတာအဲ့ဒါမှတ်နဲ့စားတာကြက်သားဝက်သားစားတာကိုအားပေးတာမဟုတ်ဘူးကိုကြိုက်တာကိုစားပေါ့ဗျာတသက်လို့စားခြင်းနဲ့စားကောင်းတာပဲဟလားရှုမှတ်မှုနဲ့စားတယ်ဒါပြောတာနော်သူတော်ကောင်းကောင်းကောင်းမွန်မွန်ဝင့်နေတဲ့ဆိုဖာကြီးတွေနဲ့ထိုင်နေတရားထိုင်တဲ့ခါကွာတို့ကမြေကြီးမှာထိုင်တာတို့မှာဆိုဖာကြီးတွေကမှအထူကြီးတွေပဲကာမဂုဏ်ခံစားသလိုထင်မဟုတ်ပါဘူးတဲ့ရှုမှတ်နေတယ်မလားသူတော်ကောင်းတို့ အိတ်နေတယ်လားရှုမှတ်နေတာလားရှုမှတ်နေပြီးတာပဲအဲ့ဒါရှုမှတ်နေတာကာမဂုဏ်ခံစားတာမဟုတ်ဘူးနော်သူတော်ကောင်းအဲအပေါ်ယံပိုင်းကတော့ကာမတုခာနိကနုယောဂနဲ့ခတ်ဆင်နေတူတယ်တဲ့တကယ်အတွင်းပိုင်းကမစ္စည်းမပရိပဒါနာရကျနာကြိုက်တာခဲတာတွေတင်ကြီးခံပြီးရှုမှတ်ရတယ်အပေါ်ယံပိုင်းကတော့အတ္တကိလမထန်နဲ့ခတ်ဆင်နေနားကျင်ကြိုက်ခဲနေတာဟုတ်တယ်မလားတရားဖြုတ်တာတော့မှနာလို့ချက်ချင်းမထနိုင်ဘူးအင်းအဲနဲ့ထရတယ်မလား အဲ့ဒါဟာနိဗ္ဗာန်ရောက်မဲ့အလုံးတော့သူတော်ကောင်းဟုတ်လားအဲနိဗ္ဗာန်ရောက်မဲ့အလုံးစိတ်ချမ်းချမ်းသာသာနဲ့ယုံယုံကြည်ကြည်လုပ်ကြမင်းတို့တရားထိုင်နာမှာပေါ့ကွာမထိုင်နာတာပေါ့အဲ့ဒါကပြပြပြသမားတွေလေထိုင်နာမှာပေါ့ကွာခန္ဓာကိုယ်ကြီးဆိုတာထိုင်မတရလဲနာတာပဲအဲဒီတိုင်းအသက်လူကြီးထိုင်နေတာမဟုတ်ဘူးဖဲချသလိုဖဲချပြီးထိုင်နေတာမဟုတ်ဘူးထိုင်နေဘာလုပ်နေသတော်ကောင်းတို့ကတရားရှုမှတ်နေတာမလား တရားရှုမှတ်နေတာအာထိုင်ရင်းနဲ့နိဗ္ဗာန်သွားနေတာသတော်အောင်လို့ထိုင်ရင်းနဲ့နိဗ္ဗာန်သွားတယ်ကားမောင်းရင်းနဲ့နိဗ္ဗာန်သွားတယ်ကားမောင်းနံပါတ်အရဟံဘုဒ္ဓောတွေမှတ်သွားတယ်မေတ္တာပို့သွားတယ်ဟောနိဗ္ဗာန်လမ်းကြောင်းပြက်နောက်ကြပြန်ကူဝိပဿနာကူတော့ဟောအထောက်ပံ့မရဘူးလားနိနာနေတရားသိတဲ့ပုဂ္ဂိုလ်ကဆိုးပါပေါ်ထိုင်တဲ့နိဗ္ဗာန်သွားတာပဲကားမောင်းတဲ့နိဗ္ဗာန်သွားတာပဲအဲ့ဒါမကောင်းတာတွေရှောင်ပြီးကောင်းတာတွေအမြဲတမ်းတတိပညာနဲ့ဆောင်ထားတာပဲ နာရကျင်နာကြိုက်တာခဲတာတွေတိုင်းကြီးခံပြီးရှုမှတ်နေတာကိုယ့်ကိုညှင်းသေးတာမဟုတ်ဘူးကိလေသာတွေကိုညှင်းသေးနေတာနော်အဲ့တော့သိအောင်သိအောင်လေးနည်းနည်းပြောပါအောင်မယ်အဲ့တော့ဝေဒနာသဘောကိုတိုင်းကြီးခံပြီးတော့ရှုမှတ်တဲ့အခါကျတော့ညှင်းသေးတာတွေမမြဲတာတွေသိမလားဘူးလားဗျာဟောဝေဒနာရဲ့အစိုးမရပုံတွေလည်းနောက်ကြတော့မထင်ရှားလာဘူးလားရောအောင်လို့ရှူရင်မှိုင်းနဲ့နားလိုက်တာနားနေတဲ့ကြားထဲမြန်နားတာလှုပ်ရင်ပိုးနာတယ်နော်သတော် သူ့ဘာသူလှုပ်တာပြောကိုယ့်ဘာကိုပြင်လို့လှုပ်တာကိုပြောတာမဟုတ်ဘူးကိုယ့်ဘာကိုလှုပ်တာမဟုတ်သူ့ဘာသူနားတဲ့ဟိုလှုပ်လိုက်သူ့ဘာသူခါနဲ့တုံးကြီးမြဖိထားသလိုမွေကိုတုံးနဲ့ဖိထားသလိုမချိမဆန့်ခန်းနေရတော့ခါကြွက်သားတွေလိမ့်လိမ့်ပြီးတော့လာတယ်အဲ့တော့ဝါယောဓာတ်ကဖောက်ပြန်တော့လှုပ်လိုက်ပြည့်ဇာဇတ်ဇတ်ဇောင်းတစ်ခုပေါ်မှာတစ်သားဇောင်းပေါ်မှာထိုင်ပြီးတော့အပေါ်ကတုံးနဲ့ဖိပြီးတော့ဆွဲလှုပ်တာနဲ့မတူဘူးလားအဲ မတူရင်လည်းနေပေါ့ဗျာနောက်တွေးမှာပဲအဲ့ဒါအဲ့ဒါ3နာရီ4နာရီစသည်အားဖြင့်တကြီးကထိုင်လို့ရှိရင်နားကျင်ကြိုက်ခဲနေတယ်အောက်ကလည်းနားနေတယ်အပေါ်ကလည်းပဲအောင့်နားနေတယ်အဲ့ဒါဆက်ဆက်ဆက်လှုပ်လိုက်တာများတခါတည်းမချိမဆနာအဲ့ဒါကိုတကြီးခံရှုမှတ်တော့ညင်းသေးတဲ့သဘော မသိဘူးလားဗျာဩခန္ဓာကိုယ်ကတော်တော်ညင်းသေးတာပဲတေလောက်အောင်ညင်းသေးတေအောင်ကိုညင်းသေးမှာကိုအဲ့တော့ယင်ထဲမှာတခါတည်းသဘောပေါက်သွားတယ်ခန္ဓာကိုယ်ကဒုက္ခသစ္စာပဲ ဒါပေမဲ့လို့အနာဂံမရောက်သေးခြင်းအနာဂါမိမညာဖုန်ညာမရသေးသမျှတော့ကာမဂုဏ်တော့မစွန့်နိုင်သေးဘူးကာမဂုဏ်ပဲစိတ်ကပါသေးတာတရားနှလုံးသွင်းနေတဲ့အခါမှာတော့ဟောတရားပဲစိတ်ပါတယ်ကာမဂုဏ်ပဲစိတ်မပါဘူးအဲ့ဒီလိုဆင်းရဲတဲ့သဘောလည်းသိတယ်ပြောင်းပြောင်းသွားတဲ့သဘောလည်းသိတယ်ဝမနာသိခြင်းလည်းနာတာပဲမပြောက်ဘူးထင်တာလည်းပြောက်သွားတယ်အနတ္တလည်းမထင်ရှားဘူးလားအဲ့ဒီလိုအနိစ္စဒုက္ခအနတ္တတွေသိတော့အနိစ္စဒုက္ခအနတ္တသိတဲ့ညာနိဗ္ဗာန်သွားတာမလားသူတော်ကောင်းတို့ အဲ့တော့ကိုယ့်ကိုညှင်းသေးတာလားနိဗ္ဗာန်သွားတာလားနိဗ္ဗာန်သွားနေတာတဲ့ဒါကြောင့်မလို့အိမ်မှာထိုင်တဲ့အခါမှာလဲကိုတဏှာဤဆိုတဏှာဤတာရောတင်ဖြတ်ထားပါတဏှာဤပြီးတဲ့အခါကျထလို့ပေါ့ကလုံးဆရာရှိတာလို့နာယီဝက်ဆိုနာယီဝက်ကြံတဲ့အချိန်မှာဒီပြင်ဟာလို့ကြံတဲ့အချိန်သမထတွေပါလေဒီပြင်အချိန်လို့ဝိပဿနာလို့နော်ဝိပဿနာကိုဦးစားပေးလို့အချိန်ကနဲတယ်မလားတော်တော်တွားရင်လာရင်ကြတော့သမထပွားလို့ရတယ်အခုကားမောင်းရင်းနဲ့သမထပွားလို့ရတယ် ကားမောင်းရင်းနဲ့ကြတော့ဝိပဿနာပွားလို့မကောင်းဘူးဘာဖြစ်လို့လဲတဲ့အန္တရာယ်များမှာဆိုလို့ပြောတာဟုတ်လားခန္ဓာကိုယ်ညံဆိုင်ထားတော့ခန္ဓာကိုယ်ရှိစိတ်ကရောက်နေတော့အပြင်ကိုစိတ်ကလွတ်သွားတတ်တယ်နော်ဆိုတော့အဲ့တော့ကားမောင်းတဲ့အခါမှာတော့မြစ်တာပို့သွားဂုံတော်ပွားသွားကောင်းနေရတာကိုယ့်အိမ်မှာကိုယ်တယောက်တည်းထိုင်နေဆိုတဲ့အခါကျတော့ဘာဥစားပေးရမလဲဝိပဿနာဥစားပေးကြကိုယ့်အိမ်မှာကိုယ်ထိုင်ပြီးတော့သမထအိဆိုးလုံနေရောဝိပဿနာကတော့9 9မိနစ်10မိနစ်လောက်ကလေးလုပ်တယ် သမထအများကြီးပဲ2နာရီ3နာရီလုပ်တယ်နောက်ရကျင်တာမညံဖုန်ညံနဲ့မညံဖုန်ညံဟုတ်ရလားယာရုတိုးတက်ချင်တာတို့ဟုတ်လားထီပေါက်ချင်တာတို့များနေဦးမနော်တော်အောင်တို့အဲ့တော့အဲ့ဓာတွေကိုမှမျောမှန်းနေတသံတရားလုံးကမညံဖုန်ညံနဲ့ဝေးကြတာမလားအဲ့တော့မညံဖုန်ညံကကိုယ့်ကိုအိမ်မှာတယောက်လေးကြတော့ကိုထိုင်နေမှာဝိပဿနာဥပဒေပေးလိုက်သွားတာလာလာနေတာထိုင်တာအများနဲ့ဆက်ဆံတာအလုတ်လုံနေရတဲ့အခါမေတ္တာထားလို့မကောင်းလားတော်အောင်တို့ အဲဈေးရောက်နေဆိုလဲမေတ္တာနဲ့ရောက်ဘာပဲလို့လို့ပေါ့ဗျာကိုလုံးတယ်လို့အများပုံမှာမေတ္တာထားအဲ့ဒါအခုလဲမေတ္တာထားပြီးကြွေးကြမွေးကြတယ်မလားသူတော်ကောင်းတို့အဲအဲ့လိုအများနဲ့ဆက်ဆံတဲ့အခါမှာမေတ္တာထားတာကောင်းတယ်ဟာလာကိုဘဝတရားထဲကျတော့ဝိပဿနာကိုဦးစားပေးတမထမပယ်ပါဘူးတမထလည်းလို့ဝိပဿနာလည်းဦးစားပေးအဲ့လိုဆိုလို့ရှိရင်သူတော်ကောင်းတို့နိဗ္ဗာန်နဲ့နီးမသွားဘူးလားကဲအမြမဝေခင်ဒီအဖွဲရပြောခြင်းကျေးဇူးတင်စကားပြောခြင်းတွေပြောပါပြီးပြီဦးဇင်းတို့မြဝေပဲကျန်တော့တယ် ရိုသေလေးမြတ်စွာပန်ကြားလျှောက်ထားအပ်ပါသည်ဂျေဇုတော်ရှင်ဆရာတော်ရှင်သူမြတ်ဖေဟာဒါနတာဝန်များများပြားလာသည့်ကြားမှအသက်အရွယ်နှင့်ကျန်းမာရေးကိုပဒါနာမထားပဲယခုကဲ့သို့ဖျားပြီးတော်များထံအချိန်ပေးတော်မူပြီးတနေ့တာတရားစခန်းကိုဒိဋ္ဌိဖြုတ်ဝိပဿနာအလုပ်တရား ချီးမြှင့်ပေးတော်မူသည့်အတွက်လွန်စွာမှကျေးဇူးကြီးမားလှပါသည်ရှင်ဖေဟာနောင်ခအခါအားလျော်စွာဤဒေသသို့ကြွားရောက်ရန်ရှိခဲ့ပါလျင်လေဖျားတပည့်တော်များထေရဝါဒဓမ္မအသင်းမှတရားလူလာတော်တပည့်တော်များထံသို့ဝိပဿနာအလုပ်ပေးတရားများကိုကြွားရောက်ချီးမြှင့်ပေးတော်ပေးတော်မူပါယံယခုကလေးက အာလုံးသောဓမ္မမိတ်ဆွေများကိုစားယုတိလေးမြတ်စွာ ရှောက်ထားအပ်ပါသည်ရှင်ဘုရားကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဘုရားတန်လျာဘွားဆက်ဆက်မှယနေ့တိုင်အောင်ဘုရားတပည့်တော်များမှကာယကံဝစီကံ မနောကံများမှ တပါးပါသောကံတို့ဖြင့်မတော်တဆတရားဓမ္မတို့ကိုချီးမြှင့်ပေးသနာတော်မူသော ဆရာတော်ဖျားနှင့်တကွယေနာသုံးပါးတို့ပေါ်၌၎င်းတပည့်များဖြစ်သည့်အလျောက်ဝကြီးဝငယ်များမေလျော့ပေါ်စားမိခဲ့ပါက၎င်းထိုပြစ်တို့ကိုကင်းလို့ပပျောက်ပါစေရန်လို့ငါဥသုံးငိမ်ချ၍ကြောဝင်ပြုတော်မူပါရှင်ဖျားတနာတော်အားဖြင့်ခွင်းလွတ်ပေးတော်မူပါယံယူသည်လေးမျက်စွာလျှောက်ထားပန်ကြားပါသည်ရှင်ဖျား ဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့ရှင်ထိုပြစ်တို့ကိုကင်းလို့ပပျောက်ပါစေခြင်းလို့ငါကျေးဇူးတော်ရှင်ဆရာတော်ဖရာတို့ဘူးသုံးချိန်ချ၍ကြောကြပါကုန်စုအားလုံးလိုက်ဆိုတော်မူကြပါရှင်တပီးတော်မြာပြုမာပြောမာပြမမိခဲ့တော် အပြစ်များရှိခဲ့ပါလျင်တနာသောအာဖြင့်ခွင့်လွတ်ပေးပါယံရှ िख ိုးကြောတောင်းပန်အပ်ပါသည်ရှင်ဖေဟာအာလုံးဥသုံးချိန်ချပြီးကြောကြပါရှင်ဒီအားလုံးပါပြောင်းမြင်ချမ်းသာကြပါသည် ကျေးဇူးတော်ရှင်ဆရာတော်အရှင်သူမြတ်ဖေယတတ္တာတိလစာကပညာလေးဖြာတော်တရားညီမြအောင်ကြိုးစားလျက်ရှိကြပါကုန်သောဖျားပြီးတော်တို့သည်ဓမ္မသင်္นานများဓမ္မပူဇာတရားဝဲများကျင်းပ၍တရားတော်များ ချမ်းသာစွာနာယူတော်မူနိုင်ကြစေရန်ဝေယဝစ္စအလူရှင်များမှဝေယဝစ္စများဆောင်ရွက်၍၎င်း တရားပွဲများနှင့် အလှရှင်ပေါင်းတို့မှ အလှတော်ငွေများလှူဒန်း၍၎င်းအာဟာရဒါနအလှရှင်များမှအာဟာရဒါနများလှူဒန်း၍၎င်းမြတ်ဗုဒ္ဓဤစစ်မှန်သောတရားတော်များကို ထွန်းကားပြန့်ပွားစေရန်လို့ငါကုသိုလ်ကောင်းမှုတို့ကိုဆောင်ရွက်ခဲ့ကြပါသည်ရှင်ဘုရားယခုအခါတပည့်တော်များ၏ ဓမ္မိယလက်ဒတန်ရှင်းစင်ကြယ်စွာဖြင့်ရရှိသော ထွေးနှဲစာတို့ဖြင့်ဤအင်္ဂါ6ပါးနှင့်ပြည့်စုံသောဤကုသိုလ်တို့ကိုဆရာတော်ဖျားဤပစ္စည်းလေးပါးလို့ငါ၎င်းပရာဟိတလုပ်ငန်းများအတွက်တော်၎င်းဓမ္မပူဇာအဖြစ်ဖြင့်နဝကမ္မအလူတော်ငွေဒေါ်လာ2000တို့ကိုမဉ္ဉံဖူဉ္ဉံ ရရှိစေရန်အတွက်ထောက်ပံ့ဖြစ်ပါစေခြင်းကြိုးငါကပိယကာရကထံအနံ့၍လူဒန်းခွင့်ပြုတော်မူပါရှင်ဖေဟာနောင်ခါလူရှိသောအခါတွင်ကပိယထံလူခံ၍ဖျားတပည့်တော်များအားတနာချီးမြှောက်သောအဖြစ်သုံးဆွဲပေးတော်မူပါရှင်ဖေဟာအာလုံးသောလူရှင်များကိုစားဦးထေးအောင်တော်မူမမလူဒန်းပေးပါရန်နှင့် ဆရာတော်ဤကပိယကာရကဖြင့်ယာယီဆောင်ရွက်လျက်ရှိသောဥသောထုံးမှလက်ခံပေးပါရန်ဖိတ်ကြားပါတယ်ရှင်။ Yes. ရေသက်ချအမျှဝေတော့မယ်နော်တူတူဆိုကြရအောင်ဤတို့ပြုရချမ်းမြောအေကြီးဘေးမဲ့မိသည်ရွှေပြည်ထုတ်ချဓမ္မကောက်ဖဲရောက်ရပါလို့ထိုထိုဘဝကျင်လေရလေဒုက္ခဗိဒံဇမအပေါင်း ကုသမြမတွေ့ရပဲသဗ္ဗအိရှာမင်္ဂလာကိုရေကတာတန်ရစီသောယနေ့ယခုပြုပြုသမျှမြတ်ပါကကိုမိဘဆရာမြို့သားနှင့်ကိုမဆောင်ချက်ကိုဆောင်နကအရင်စား၍ ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှရကြပါစေပင်ငါဝေတိညာထွေတာထုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓု သာဓုအမြတ်အမြတ်အမြတ်ရတော်မူကြပါဦးလောသာဓုသာဓုသာဓုအမြတ်အမြတ်အမြတ်ရတော်မူကြပါဦးလောသာဓုသာဓုသာဓုပါဖျားဦးဇင်းတိုင်ပေးဦးမယ်ဒီချိန်ဒီခါ သူတော်ကောင်းသူမြတ်လောင်းများကုသိုလ်ကောင်းမှုရှင်များပေးဝေသောကုသိုလ်ကောင်းမှုသုသူတို့ကိုလည်းဘုရားတပည့်တော်တို့ကဝမ်းမြောက်ဝမ်းသာရိုးရိုးတည်တည်သာဓုခေါ်ပါ၏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 အဲဘယ်အောက်ဆင်းအောက်ဆင်းပေးရမလားမရဘူးဗျာဒီလိုဆရာတော်ခုံဒီမှာချပြီးတော့ဒီလိုပဲဝိုင်းပြီးတော့ဟုတ်အေးအေးအေးမိတ်ဒီပိတ်ပြီးပါခုံရွှေ့ကြည့်ဆရာတော်နဲ့တောက်ဖို့လည်းဟိုဒီပါဒီမှာဒီမှာ